ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ဓမ္မောတတသုံးငြိမ်ယူဆိုကြပါစို့ဓမ္မောတတဘဂဝါသောအရဟသောဓမ္မသမ္ဗုဒ္ဓတဓမ္မောတတဘဂဝါသောအရဟသောဓမ္မသမ္ဗုဒ္ဓတဓမ္မော ဒီနေ့ကဘုန်းကြီးဝိပဿနာဉာဏ်ကြီးကြောင့်တရား7ပါးအတူချုပ်ပြီးနည်းနည်းတော့ပြောခဲ့ပါတယ်နော် ပြန်ပြီးနည်းနည်းလေးမှတ်မိအောင်ပြောမယ်နံပါတ်1ကဘာလဲအယောင်အလင်းနော်ဝိပဿနာဉာဏ်အယောင်လေးသူကတော့ဥပကိလေသာတော့မဟုတ်ပါဘူးတိုးတော့သူ့ဘောအယောင်လင်းနေအပေါ်မှာတွေ့တာမှုဖြစ်မှဥပကိလေသာဖြစ်ပါတယ်ဥပကိလေသာရဲ့တရားဝတ္ထုပဲနော်နံပါတ်1ကဩဘာဒနံပါတ်2ကပီတိနော်နှစ်သက်မှုတွေအသိအကောင်းတယ်နံပါတ်3ကပတ္တိ စိတ်စရတိတွေရဲ့အေးချမ်းမှုငြိမ်းအေးမှုတွေကသိအလွန်အကောင်းတယ်နော်အဓိမောခဆုံးဖြတ်ချက်တွေကသိအကောင်းတယ်နော်ဟိုသိခိုင်မြဲတယ်ပေါ့အနေစာပဲဒုက္ခပဲနတ္တပဲစသဖြင့်ဒီလိုဆုံးဖြတ်ချက်တွေကခံခံမြဲမြဲဆုံးဖြတ်နိုင်တယ်ဘက်ကဝရိယကလည်းသိအကောင်းနေတယ်စိတ်စိတ်တွေကိုဒီအာယုံကနေအောက်ရှောမကြအောင်ချိပင့်ထားတယ်ဒုက္ခဝိပဿနာဉာဏ်နဲ့ ရှင်တွဲနေတဲ့ဒုက္ခချမ်းသာဒုက္ခကလည်းသိအကောင်းတယ်ဒီဒုက္ခကတော့စာပေမှာတော့အမာနုတိရတိလို့ခေါ်ပါတယ်နော်လူတမ္မန်တို့ သုံးဆောင်ခံစားခြင်းကမထိုက်တန်တဲ့ဝိပဿနာရှုခွက်ကိုအောမြင်မြင်ရှုပါသုံးသပ်နိုင်တဲ့သရောကောင်းတို့သာခံစားလို့ရတဲ့ချမ်းသာဒုက္ခမျိုးပဲနော် ကာမဒုက္ခတဲ့ဇာနာဒုက္ခကပိုပြီးချမ်းသာတယ်ဇာနာဒုက္ခတဲ့ပိုပြီးတော့ဝိပဿနာဒုက္ခကချမ်းသာတယ်ဝိပဿနာဒုက္ခတဲ့မေချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာတွေကတော့ပိုပြီးချမ်းသာတဲ့သဘောရှိတယ်အစင်းစင်းပဲနော်ဉာဏဝိပဿနာဉာဏ်တွေကမိုးကြိုးဆက်လို့ပဲသိထက်တယ်အဲ့ဒီချိန်ကမှဉာဏ်ပညာတွေကသိအားကောင်းလာပါတယ်ဥပဋ္ဌာနဲ့တတိတွေကလည်းသိခိုင်မြဲတယ်အာယုံပေါ်မှာစိတ်ချလိုက်ရင်ကတ်နေတယ်နော် ရွေ့မသွားအောင်စိတ်ကိုထိန်းထားနိုင်တဲ့တတိတွေကအသိအကောင်းနေတယ်ဥပက္ခတဲ့တတရမစ္ဆတတစတိတိပေါ့သင်္ခါရတရားတွေပေါ်၌ကြောင်းကြမှုတောင်းတမှုမရှိပဲအငြိအမြတ်လေးလူရှုထားနိုင်တဲ့ဆွမ်းအားရှိပဲဒီသင်္ခါရတရားတွေရဲ့ဖြစ်ပြီးပြနေတာကိုကြည့်ပြီးတော့ဝမ်းနည်းမှုကြေကွဲမှုစတဲ့ဒီသဘောတရားတွေဘာမှမရှိဘူးနော်ဒုက္ခညာနမှုပဋ္ဌာန်နိဂန္တိ အဲ့ဒီခုနကပြောကြတဲ့ဥပ္ပခာတိကိုမျိုးသောတရားတွေကတော့ဥပ္ပကိလေသာတရားရဲ့တရားဝုထုတာဖြစ်တယ်သူတို့အပေါ်မှာတွေ့တာမှုမရှိရင်ဘာမှမဖြစ်ပါဘူးအဲ့ဒီဉာဏ်နဲ့ခုလာမဲ့ပြောတဲ့နိဂန္တိတခါတလေကျတော့မိမိဝိပဿနာဉာဏ်ကုန်မိမိကတက်တက်နေတတ်ရှုလို့သိကောင်းတော့သဘောကျနေတယ်အဲ့ဒီနိဂန္တိကလည်းညဉ့်ညူးကြောင့်တရားဖြစ်တယ်နော်အဲ့တော့ဒီဥပ္ပကိလေသာတွေကိုပြောရင်းနဲ့ဟိုတနေ့က မေကွန်းတစ်ခုမေးလို့သာသနာ့ဘုံဝေရောက်ရှင်ပြုခြင်းနဲ့ပတ်သက်ပြီးမေးတော့ဘုန်းကြီးကထေရိကအကြောင်းလေးပြောမိပါတယ်နော်ပြောတာလေးကမပြည့်မစုံဖြစ်သွားတယ်ဘုန်းကြီးကဒီထေရိကဘေကုဏီမလေးကြီးညိုလို့ဘုန်းကြီးကထပ်တော်ပြောကြပါသေးတယ်နော်သူရဲ့အတိတ်ဇာကြောင်းကိုပြန်ပြောင်းကြည့်လိုက်တဲ့အခါမှာကတ္တဗဘုရားရှင်လက်ထက်ကဘေကုဏီဘုရားနဲ့အနှစ်ပေါင်း2000တိတိသူက ဝိပဿသမထဝိပဿနာဘာဝနာတွေကိုအပြင်းထန်ကြိုးစားအထောက်ခဲ့ဖို့ပါတယ်နော်ဒီအချက်နဲ့ပတ်သက်ပြီးတော့စတော်ကြီးတစ်ပါးကတော့လက်မခံနိုင်တဲ့အပြောဆိုမျိုးသူကပြောတယ်နှစ်ပေါင်း2000လောက်အထောက်ပြီးတော့ဘာဖြစ်လို့ဘယ်ခုနိဗ္ဗာန်မရတယ်ဆိုပြီးတော့သူကတော့နည်းနည်းလေးမကျေနပ်တဲ့သဘောပြောတယ်ဒီချက်နဲ့ပတ်သက်ပြီးစာပေမှာရှင်းလင်းထားတာကတော့အတိအကျတော့မရှိပါဘူးသို့တော့ခံမှန်းကြည့်ရတာကတော့ သူတို့ရဲ့အစ္ဆန်တဲ့ဓာတ်အပေါ်မှာလည်းမူတည်မယ်ဝိပဿနာဉာဏ်ရဲ့မရင်ကျက်မှုအပေါ်မှာလည်းမူတည်ပါတယ်ဝိပဿနာဉာဏ်ရဲ့မရင်ကျက်မှုဆိုတာကတော့မဲ့ဉာဏ်ဘုံဉာဏ်ရနိုင်လောက်အောင်သူရဲ့ဝိပဿနာဉာဏ်တွေကအာကြည်သောမြေဥပါနိတရာပစ္စယတတ္တိဖြင့်ကျေစုပြုပေးနိုင်တဲ့စွမ်းအင်ကသိရှိဖို့မပေါ်ဘူးဒါကြောင့်လည်းသူမဂ္ဂုဏီမှာမရဖြစ်သွားတယ်ဒါလည်းဖြစ်နိုင်တယ်နောက်တစ်ခုဖြစ်နိုင်တာကတော့အဲ့ဒီခေတ် ကတ္တဝဘုရားရှင်လက်ထောက်တော်မှဘုန်းကြီးတို့နာမည်ကျော်ဖြစ်တဲ့ဥပလွန်ထေရီတို့ပတာစာရီထေရီတို့ယသောရယာထေရီတို့အလုံးတို့ကတိကိမင်းကြီးရဲ့လူမျိုးတော်ကိုဦးလာအပြိုကြီးတွေကြီးပဲသူတို့လည်းကောမာရဗြဟ္မစရိယကျင့်ပြီးတော့တရားအထုတ်ကြတာပဲသူတို့လည်းမဖို့နေပါမရဘူးဘာဖြစ်လို့လဲသူတို့ကဂေါရမဘုရားရှင်သာသနာတော်မှာကျွတ်တောင်းဝင်ဖို့ရအတွက်နိယတဗျာတွေရထားပြီးတဲ့ပုံကိုယ်တွေဖြစ်နေတယ်ဒီတော့ဒီထေရီကမျိုးသမီးကအဲ့ဒီစီရင်နာမှာမပါပေမဲ့လို့ သူဟာလည်းဂေါတမဘုရားရှင်သန္တနာတော်မှာကျွတ်တော်ဝင်ဖို့ရပါရမီမျိုးစေ့တွေကရှိနေခဲ့ပုံပေါ်တဲ့အကြောင်းကတော့ဘုန်းကြီးတို့ဟိုလေးသိချင်းနဲ့ကဘာတသိန်းပြန်ကြည့်လိုက်ပါသူမိရာရှင်အသေးကဒီပင်္ဂရာဘုရားရှင်ရဲ့ခြေတော်အောက်မှာနိဒဗျာဒိပန်ဆင်မြန်းနေတယ်သူမိတာအမျိုးသမီးအမှုရှိနေတဲ့နောက်ကအမျိုးသမီးတွေကလည်း သူမိရာရှင်အသည့်ဘုရားဖြစ်တဲ့အချိန်ခါကြမှသူတို့ကလည်းကြွတန်းဝင်ကျင်ကြတယ်ဒါသူတို့ဆန္ဒပဲနော်ဒါကြောင့်သူတို့လေးသိချင်းနဲ့ကဘာတသိန်းဖြတ်ကျော်ဖို့အကြောင်းမရှိပါဘူးဒါပေမဲ့လို့သူတို့လေးသိချင်းနဲ့ကဘာတသိန်းဖြတ်ကျော်လာတယ်ဘာဖြစ်လို့လဲအဲသူတို့ဆန္ဒပဲဒါဟုတ်တယ်မလားဒါသူဆန္ဒနဲ့သူပဲဒါက तू ကလေးချင်းနဲ့ကဘာတသိန်းချမ်းမှ तू ကကြွချင်တာဟုတ်အဲ့ဒီလိုအမျိုးအစားလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်နော် ဒီတော့ဒီနေရာမှာဘုန်းကြီးထပ်ပြောချင်တာကတလောကလည်းဘုန်းကြီးပြောခဲ့ပြီးပါပြီပါရမီမျိုးစေ့ကသိအရေးကြီးပါတယ်နော်အဓိကရောစန္ဒတာဘုန်းကြီးတို့ဘုရားအလုံးတော်များမှာနိယတပြတိဆင်ញံဖို့အတွက်ပါရမီအင်္ဂါ၈ချက်ဒါအလုံးကြားဖို့ကောင်းကြားဖို့လိမ့်မယ်နော်ခုဒီသာဝကတွေကြတော့အဲ့ဒီ၈ချက်မလိုဘူးနှစ်ချက်ပဲအဓိကရစန္ဒအဓိကရကောင်းမှုကုသိုလ်ရှိခြင်း မက်ဖို့နိဗ္ဗာန်ကိုလိုလားတောင့်တနေတဲ့စန္ဒတကပြင်းပြခြင်းဟုတ်တယ်မလားအဲ့ဒီအကြောင်းအင်္ဂါနှစ်ချက်စုံညီဖို့လိုတယ်အဲ့ဒီတော့အဓိကရကောင်းမှုကုသိုလ်နဲ့ပတ်သက်ပြီးဒီလောကဘုန်းကြီးရှင်းခဲ့ပြီးပြီစရဏတရား35ပါးနဲ့ဝိဇ္ဇာ10ပါးဝိဇ္ဇာ10ပါးမှာတော့ဝိပဿနာဉာဏ်ကအဓိကပဲနော်စရဏတရား35ပါးထဲမှာလည်းဝိပဿနာဉာဏ်ပါနေတယ်ဒီတော့ဝိပဿနာဉာဏ်ကစရဏလည်းဖြစ်တယ်ဝိဇ္ဇာလည်းဖြစ်တယ်ဘာကြောင့်လဲ ယံခပရိသန္တိအကျိုးကိုဝိပဿနာဉာဏ်ကပေးတတ်တယ်ဘာဖြစ်လို့လဲသူစုဆောင်းထားတဲ့ကုသိုလ်ကံဒီထဲမှာဝိပဿနာဉာဏ်ကအာအကောင်းဆုံးကုသိုလ်ကံဖြစ်နေတယ်ဒီကံကြီးကာလမှာဒီကံကသူကဝင်ရောက်ပြီးအကျိုးပေးတတ်တဲ့သဘောရှိတယ်နော်အဲ့ဒီလိုဝိပဿနာဉာဏ်ကဘဝတစ်ခုဆိုတဲ့ပရိသန္တိအကျိုးကိုပေးခဲ့မယ်ဆိုရင်စရဏမျိုးစိလည်းမှန်တယ်ဝိဇ္ဇာမျိုးစိလည်းမှန်တယ်နှစ်ဖက်ရဖြစ်သွားတယ် ဒါကြောင့်ဟိုသင်္ခတ်သုတ်တံမှာတော့ရှင်န္ဒနာဂုရုမြတ်ကစရဏတရား25ပါးနဲ့ပြည့်စုံခဲ့မယ်ဆိုရင်လည်းသာဝကဒီမညာဘုံညာနိဗ္ဗာန်ရနိုင်တဲ့အကြောင်းကိုဟောထားတယ်။ဟောထားလိုက်တော့ဒီဟောကြားချက်ကိုဘုရားရှင်ကသာဓုခေါ်ပြီးတော့လက်မှတ်ထိုးပေးထားပါတယ်။နော်အတည်ပြုထားတယ်။ဒီလိုစရဏတရား25ပါးနဲ့ပြည့်စုံမှမညာဘုံညာရနိုင်တဲ့သဘောရှိတော့အဲစရဏတရား25ပါးထဲမှာအကျဉ်းချုပ်လိုက်တော့ဒါနရဲ့သီလရဲ့ဒါနရဲ့သီလရဲ့ ဘာဝနာရဆိုပြီး၃ခုပဲရှိပါတယ်နော်ဒီတော့အတိတ်ကဘာဝီမျိုးစိရှိဖို့လိုတယ်သူကအိကတ္တဗဘုရားရှင်လက်ထက်တော်မှာဒီအမျိုးသမီးလေးကအနည်းနှစ်သောဓမ္မထဝိပဿနာဘာဝနာတွေကိုစနစ်တကျသူအကြည့်ကြံကြုပ်ကိုဘာမြအထုတ်ခဲ့တဲ့ပါရမီမျိုးစိရှိတဲ့သူတော်ကောင်းလည်းဖြစ်တယ်နော်ဖြစ်တဲ့ဒီသူတော်ကောင်းလေးအကြောင်းကိုဘုန်းကြီးထပ်ပြောဖို့တတိယလိုတာကဒီနေ့ဆွမ်းလာလှူတဲ့ဒကမာကြီးရဲ့မိဘကြောင့်လည်း ထွက်နိုင်အောင်ဆိုတဲ့စကားလေးသူကပြောသွားတယ်။ဘုန်းကြီးလည်းဒုမကြီးတွေအဲ့ဒါမိဖို့ကြောင့်ညထွက်နိုင်တဲ့နီးစနစ်ကလေးတခုအထပ်ပြောချင်လို့ပါနော်။အဲ့တော့ဒီအမျိုးသမီးလေးကသူကလိတ်ဆိုပြီးမင်းသမီးတူဖြစ်ပါတယ်။သို့တော်လည်းမင်းသမီးတူဖြစ်နေတဲ့အတွက်မိဘတွေထံခွင့်တောင်းပါတယ်ခွင့်တောင်းလို့မရဘူးသာသနာ့ဘောင်ဝင်ရောက်ပြီးရှင်ဟန်ပြုဖို့။ဘာဖြစ်လို့သူကဒီစိတ်ဓာတ်တွေပေါ်လဲဆိုတော့အတိတ်ပါရမီမျိုးစစ်ပါခဲ့တာအကြောင်းတစ်ခုပါတယ်။နောက်အကြောင်းတစ်ခုကတော့ မင်းသမီးဖြစ်တယ်လေသူအလကားမနေပါဘူးဘိက္ခုနီကျောင်းတွေကိုသွားသွားပြီးတော့တရားနာတယ်တရားနာပြီးလို့ရှိရင်စွမ်းနိုင်သလောက်တရားဘာဝနာတွေသမထဝိပဿနာဘာဝနာတွေကိုလက်တွေ့ကျင့်နေပါတယ်အတို့တပြည့်အိမ်မှာကတော့အချိန်တော်တော်များများရတဲ့အတွက်အိမ်မှာလက်တွေ့ကျင့်တယ်လက်တွေ့ကျင့်ပြီးတဲ့အချိန်ခါမှာသူ့ရဲ့ဝိပဿနာဉာဏ်ကိုရုပ်တည်ဉာဏ်ကိုဟုတ်တိုင်းမှန်စွာသိတယ်အကြောင်းတရားတွေကိုဟုတ်တိုင်းမှန်စွာသိတယ် အကြောင်းတရားနည်းတွေကဒီယုံနာနေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့တွင်ကြီးဝိပဿနာရှုနိုင်တယ်။ရှုနိုင်ပေမဲ့လို့သူဝိပဿနာဉာဏ်ကြီးကမရင်ကျက်သေးတဲ့အချိန်ဆိုကြစို့နော်။ထိုချိန်ကမှမိဘတွေကမျိုးတို့နွယ်တို့ဖြစ်တဲ့လိတ်ဆွေမင်းသားတူဦးနဲ့သူ့ကို လက်ထပ်ပေးလိုက်တယ်။လက်ထပ်ပေးလိုက်တော့အလိုမရှိဘဲနဲ့အိမ်အောင်တဲ့ဘဝကိုရောက်ရှိသွားခဲ့ရပါတယ်။ရောက်ရှိတော့တနေ့သူဘာလုပ်တယ်လဲမိဖို့ကြောင့်ထွက်တဲ့ဤစနစ်တစ်ခုပေါ့နော်။ မိဘကြောင့်ကထွက်အောင်ယုံနိုင်တဲ့ဤစနစ်တစ်ခုပဲ तू ကဘယ်လိုလုပ်တယ်လဲဒီနေ့မှ तू ကဝိပဿနာဘာဝနာတွေရှုနေတဲ့မိဘကြောင့်နဲ့မှထမင်းချက်တယ်ထမင်းချက်ရင်းနဲ့ဒေအိုးလို့ယူဆရပါတယ်နော်ဒေအိုးထဲမှာ तू ကဟင်းသီးဟိရွက်ကလေးတွေကျော်နေတယ်ကျော်လိုက်တော့စီကနည်းနည်းများသွားလားဘာလားတော့မပြောတတ်ဘူးဒေအိုးတစ်ခုလုံးကိုမိတွေကထလောင်းနေတယ်လောင်းနေတဲ့အချိန်ကကျတော့ သူကဘာလုပ်တယ်ငါဝိပဿနာရှုမယ်ဆိုပြီးတော့သူကရှုတယ်ဘယ်လိုရှုလဲဆိုတော့အဲ့ဒီမှာအထက်ကရကရှင်းထားပါတယ်နော်သူကပထမဒီမီးတော့မှဒီရှိနေတဲ့ဓာလေးပါးကိုလှန်သိသိလိုက်တယ်ဘာဖြစ်လို့သူဣဇဒဗိဒကသူကရုပ်တင်ဏတွေကစနစ်တကျရှုထားပြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်ခုမှရင်ကောက်ကငင်ကရှုတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးကျိမာမြတ်စွာအိမ်မှာလည်းထက်ခက်ထက်ခက်ရှုနေတော့သူကရှုတတ်နေတယ် ရှုတန်ကြီးတော့ဒီမိတော့မှတည်ရှိတဲ့ဓာလေးပါးကိုလှမ်းပြီးညာနဲ့ပန်းချယူလိုက်တယ်သိသိလိုက်တယ်သိသိပြီးတဲ့အချိန်ခါမှာမလုပ်တယ်မိတော့ကပမာတိလည်းရရောကလပ်အမှုန်တွေအလုံးဖြစ်သွားတယ်ဒီကလပ်တွေဓာခွဲလိုက်တော့ကလပ်တစ်ခုတစ်ခုမှာပထဝီအာဘောတိဇောဝါယောအစင်းနဲ့ရတာဩဇာဆိုပြီးသဘောတရားရှိခုရှိတယ်ရှင်ပြောသောယောက်တွေကိုသိသိပြီးတော့အနိစ္စဒုက္ခတတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုတာဒါလို့တင်လာဆိုတော့မကဘူး မိမိရှုနေတဲ့အတိုင်းအိစ္ဆတမရှိတဲ့ယုတ်တရားနံတရားတွေသိသိပြီးတော့လည်းအိစ္ဆဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးရှုတယ်။ဘေးဓမ္မရှိတဲ့ယုတ်နံတွေကိုလည်းသိသိပြီးအိစ္ဆဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးရှုနေတယ်။ဒါပြီးလို့ရှုနေကြဖြစ်တော့ခက်မြန်မြန်ရှုလို့ရပါတယ်နော်။ညာကဟိုဒကာတွေပြောတော့ဟိုအမျိုးသမီးတွေပြောတယ်ပဲသူကညာကထိုက်လာပြီဆိုတော့စွစွဆိုင်ဆိုင်သူကရှုလို့ရတယ်။အဲဒီလိုရှုရင်းမတ်တကနေပြီးတော့ဝိပဿနာဉာဏ်ဤအစစ်စစ်တက်သွားလိုက်တာနောက်ဆုံးတော့မဲ့ဉာဏ်ဖွဉာဏ်သူကအဲ့မိဘကြောင့်ထဲမှာစိုက်သွားပါတယ်နော်။ ပြီးတော့သတိစီနာမရူပဝတိလစသည်ဖြင့်အထက်ကရကလည်းဆင့်ထားတယ်အကြောင်းတရားနဲ့တကွာတော့ဒီယုတ်တိနန္ဒီကိုဉာဏ်နဲ့ပိုင်းခြားယူသိသိပြီးတော့မှဒီယုတ်တိနန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုတာပါတချို့ဓမ္မဂတိကတွေကတော့အဲ့ဒီမှာသူကပါလဲကြော်တယ်ကြော်တယ်ကြော်တယ်ဒီလိုမှတ်ထားတဲ့အနာဂမိပညာဖွင့်ဆိုင်ပြမဟုတ်ပါဘူးနော်ယုတ်တိနန္ဒီကိုစနစ်တကျသူကသိသိတယ်သိသိပြီးတော့မှအကြောင်းတရားတွေကိုယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုလိုက်တာ အဲ့ဒီမိတော့ကိုကြည့်နေရတဲ့မတ္တရရဲ့ပြီးပေါ်ကြောင့်လည်းမှာပဲအနာဂံဖြစ်သွားတယ်အနာဂံဖြစ်တော့အနာဂံတို့ရဲ့ဓမ္မတာက7ပါးသီလနေသသီလ9ပါးသီလမဟုတ်တော့ဘူးရှုမျိုးကိုဘယ်တော့မှမသုံးတတ်ဘူးအပြမစရိယလက်ခပုဂ္ဂိုလ်ဘယ်တော့မှမချုပ်ပေါက်တော့ဘူးအမျိုးသားနဲ့အတူတူအိစက်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်တော့မဖြစ်နိုင်တဲ့အခါကျတော့အမျိုးသားကိုအကျိုးကြောင့်ခွင့်တောင်းတယ် လူလောကမှာသူတို့ဆက်လက်ပြီးနေထိုင်တဲ့တော့မို့အိမ်တော်ရဲ့လောကမှာနေဖို့တော့ဘယ်လိုမှမဖြစ်နိုင်တော့ဘူးတဲ့ဒါမိဖို့ကြောင့်ကထွက်တဲ့နည်းနော်မိဖို့ကြောင့်ကဘယ်လိုထွက်ရုံးပြီးဘယ်လိုထွက်သွားတယ်ဆိုတာပြောချင်တာနော်အဲဒီလိုစနစ်တကျဝိပဿနာရှုထားတဲ့အတွက်အမျိုးသားကိုတင်ပြလိုက်တော့အမျိုးသားကလည်းသဘောပေါက်နားလည်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ခွင့်ပေးလိုက်ပါတယ်နော်ရွှေတန်းစင်ကြီးတွေနဲ့ထမ်းပြီးတော့ကျောင်းတော်ဘိက္ခုနီကျောင်းကိုလိုက်ပြီးပို့တယ် ဘေကုဏီကျောင်းကိုလိုက်ပို့လိုက်တဲ့အချိန်ကကြတော့ဘေကုဏီဝတ်ပြီးပြီဝတ်ပြီးလိုက်တဲ့အချိန်ကတော့အလကံမနေပါဘူးအနာဂမိမညာဘုံညာအထိရရှိထားပြီးတဲ့တော်ကောင်းဖြစ်ခဲ့တဲ့အတွက်ဆက်လက်ပြီးဝိပဿနာလည်းစီပြန်နေပါတယ်သို့တော့ဘေကုဏီအသစ်ဘဝရောက်ပြီးတဲ့အခါမှာဘုန်းကြီးတို့ဘေကုဏီများကတော့နည်းနည်းဒီနေရာမှာဆက်ပြီးတော့နည်းနည်းလေးပြောမယ်နော်သူတို့နှစ်ကြိမ်တိုင်းတိုင်းယဟန်ပြုတ်ဖို့ကမ္မဝါဖတ်ဖို့လိုအပ်ပါတယ်ရှေးဥစွာအမျိုးသမီးတွေထမ အမျိုးသမီးဘိက္ခုနီတဥထံမှာဥပ္ပဇ္ဇရုပ်ပြီးတော့တိမ်ထဲမှာဝင်ပြီးကမောဖတ်ရတယ်။ဒါကတစ်ကြိမ်ဒုတိယအကြိမ်အမျိုးသားယဟန်ဒီထံမှာလာပြီးတော့ကမောဖတ်ရပါတယ်။နှစ်ကြိမ်တိုင်းတိုင်းရှင်ဟန်ပြုရတယ်။ခုဒီနေ့ခင်မျက်မှောက်ခင်မှာကတော့ပြဿနာကဘယ်လိုဖြစ်နေလဲဆိုတော့ပထမယဟန်ပြုဖို့ရအတွက်ဘိက္ခုနီကမရှိဖြစ်နေတယ်ဘိက္ခုနီမရှိတော့ပထမ ordination ခေါ်တဲ့ဒီယဟန်ခံမှုယဟန်ပြုမှုဆိုတဲ့ပြဿနာကမရှိတော့ဒုတိယ ယဟန်ဒီထံမှာလာပြီးယဟန် drive ပြုဖို့မဖြစ်နိုင်တော့ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့အစင်လာကိုသူတို့ကမထိနိုင်ကြဘူးနှစ်ပေါင်း900အတွင်းမှာပဲဘိက္ခုနီသာသနာအစင်လာကပြည့်စည်သွားခဲ့တယ်ဒါဘုန်းကြီးတို့ထေရဝါဒဘက်မှာသို့တော်လည်းဒီနေ့မြင့်မောက်ခင်မှာပြဿနာကဘာဖြစ်လာလဲဆိုတော့ထိုင်ဝမ်ကဘိက္ခုနီတွေကသူတို့ဟာလည်းဒီဟောကနေပြီးတော့မျိုးစေ့ယူလာခဲ့တဲ့ဘိက္ခုနီဖြစ်တယ် ဒါကြောင့်သူတို့ထိုင်ဝမ်မှာဘိက္ခုနီသာသနာရှိနေပါတယ်ဆိုပြီးတော့သူတို့ကဒီလိုအကြောင်းပြပြီးတော့သူတို့ရှိမှဘိက္ခုနီတွေရှိမှတခါယဟန်အဖြစ်နဲ့ကမောဖတ်တယ်ပြီးတော့ယဟန်ယောက်ျားတွေထံမှာထပ်ပြီးကမောဖတ်ရင်လည်းဖြစ်နိုင်တယ်ဆိုပြီးပြောတယ်ပြောပြီးမဲ့လို့ tradition ခေါ်တဲ့အစဉ်အလာချင်းကမတူဘုန်းကြီးတို့ကထေရဝါဒသူတို့ကမဟာယာနဖြစ်တယ်မဟာယာနတွေရဲ့ယဟန်ခံပုံခံကြီးနဲ့ဘုန်းကြီးတို့ထေရဝါဒတွေရဲ့ယဟန်ပြုပုံပြုံကြီးတွေကကွာဟချက်တွေတော်များများရှိပါတယ်သင်္ကလည်းကွာဟချက်တွေရှိတယ် ကမောဖတ်ပုံနည်းစနစ်တွေကလည်းကိုဟာချက်ရှိတယ်ရှိလိုက်တော့ဆိုလိုတာကကမောဖတ်တယ်သူတို့ဗာလိလိုဖတ်တာမဟုတ်ပါဘူးသူတို့တရုတ်လိုပဲဖတ်ပုံရတဲ့ခါခံမှန်းကြည့်ရတာပေါ့လေသူတို့တင်နေတော့ဝင်မကြည့်ပါဘူးဒါကြောင့်ကိုဟာချက်တွေကအများကြီးရှိနေရှိနေတဲ့အချိန်ကကြတော့ခုခေတ်မှာဘိက္ခုနီသာသနာ equal right ဆိုတာသူကအခွင့်အရေးတန်းတူလိုချင်တယ်ဆိုပြီးတော့ဒီဥစ္စာလုပ်တယ်ဘုန်းကြီးတော့မနေ့ကပဲသူတို့လာကြောကြပါတယ်ဒီကဟိုရင်အမေရိကန်ရဟန်းတော်တွေ ဒီလရှင်ကြီးလည်းပါလာကြတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးကနည်းနည်းလေးတော့ပြောလိုက်မိပါတယ်အကြောင်းကသူတို့ဩစတြေးလျမှာရှိနေတယ်အဲဒီထိုင်းယူရီးယားကနေပြီးတော့ယဟန်ဖြစ်သွားတဲ့ဘုန်းကြီးတွေဆိုကြပါစို့နော်သူတို့ကအဲဒီဘိက္ခုနီသာသနာဖြစ်တဲ့လို့ဆိုပြီးတော့ယဟန်ပြုတဲ့သူတို့ကမောဖတ်ပြတဲ့ပြဿနာတစ်ခုပေါ်လာတဲ့ခုတလို့မကြခင်မှာပဲထင်ပါတယ်ပေါ်လာတော့သူတို့ယူရီးယားခိုင်းကနေပြီးတော့ဒီဘုန်းကြီးတွေကို အတိမမပြုတ်ဘူးဆိုပြီးတော့ပိုက်စားလိုက်ကြတယ်ဒီပြဿနာကိုနည်းနည်းလေးလှုပ်ရှားနေတယ်ဒါကြောင့်ဘုန်းကြီးသဘောကတော့ဘိက္ခုကြီးဖြစ်တယ်မဖြစ်တာသိလို့ရင်တော့မဟုတ်ပါဘူးသစ္စာလေးပါးသိဖို့ပဲဒီဘုန်းကြီးတို့ကဒီယဟန်တွေဆိုတာကဒါသမုဒိသစ္စာက သမုဋ္ဌာယုံတကယ်ယဟန်အစစ်မဟုတ်ပါဘူးတကယ်ယဟန်အစစ်ကသစ္စာလေးပါးကိုသိနေတဲ့အရိယာတော်ကောင်းတွေတော့လေတကယ်ပရမတ္ထသံဃာခေါ်ပါတယ် ဘုလိုရှင်ပုဂ္ဂိုလ်တွေကကုလသင်္ကန်းဝတ်ထားတာကိုတော့သမုဒိသေစာသမုတ်ထားတဲ့ယဟန်အဖြစ်နဲ့သမုတ်ထားတာပဲရှိတယ်တကယ်ယဟန်အစစ်မဟုတ်ပါဘူးသမုဒိယဟန်ပဲနော်ဒါကြောင့်ဒီတရဏဂုံ၃ပါးထဲမှာလဲသံဃာတရဏကိစ္စမိဆိုတာကအဲ့သံဃာကတကယ်ပရမတ္ထအရိယသံဃာတွေကိုပြောလို့ရင်ဖြစ်ပါတယ်ဒီပုလို့ရှင်သံဃာတွေကိုပြောလို့ရင်တော့မဟုတ်ဘူးသို့တော်လဲပုလို့ရှင်သံဃာနဲ့ဒီပရမတ္ထအရိယသံဃာတွေဟာအယုသီလတူမြတ်မှုရှိခဲ့မယ်ဆိုရင်လဲ အယူသီလတုံ့မြတ်မှုအခြေခံ၍သူကတန်ခါစင်းနဲ့ထည့်လိုက်တာပဲရှိပါတယ်နော်တကယ်တရဏဂုံထဲမှာကအရိယာတန်ခါကိုသာဆိုလိုတယ်သို့တော့အရိယာတန်ခါမှာလည်းလူအရိယာတန်ခါလည်းရှိတယ်နတ်အရိယာတန်ခါတွေလည်းရှိတော့အဲ့ဒီပုဂ္ဂိုလ်တွေပါလားဆိုတော့မပါပါဘူးလူရိယပုဂ္ဂိုလ်တွေလည်းသံဃာယရဏထဲမှာမပါဘူးနတ်အရိယဗြဟ္မာရိယတွေလည်းသံဃာယရဏထဲမှာတော့မပါဘူးကိုယ်ကစိတ်ကရမဲ့တရဏဂုံ၃ပါးထဲမှာမပါဘူးလို့ဆိုလိုပါတယ်နော်အဲဒီတော့ဒီခု ထေရိကာကသာသနာ့ဘုံဝင်ရောက်ပြီးရှင်ဟန်ပြုတော့နှစ်ကြိမ်တိုင်းတိုင်းကမောလည်းဖတ်ပြီးသွားပြီယဟန်တဲ့ဖြစ်စပုဂ္ဂိုလ်တွေဟာရှေ့အစဉ်အလာကတော့ဘုရားလည်းသူတို့ယဟန်ပြုတဲ့မြို့ရွာမှာ ရှိနေခဲ့ရင်ဘုရားရှင်ကိုတော်တော်ပြီးဖူးမြော်ကြော့ပါတယ်နော်အဲ့ဒီလိုဘုရားရှင်ကိုတော်ဖူးမြော်ကြော့တဲ့အခါမှာလည်းသူကရှက်ပြရှက်ပြတော့မဟုတ်ပါဘူးနော်သူကတကယ်အနာဂံအရိယာအစဉ်တို့လည်းရောက်နေတယ် ရောက်နေတဲ့အတွက်ဝိပဿနာဘာဝနာကမ္မထာတွေကိုလည်းကြကြနဲ့ရှုပွားပြီးမှဘုရားရှင်ကိုသွားပြီးပူမြောက်ကြတော့တယ်ပူမြောက်ကြတော့ဘုရားရှင်ကသူ့ရဲ့အိန္ဒြေကိုလှမ်းကြည့်တော်မူပါတယ်ကြည့်လိုက်တော့အရတ္တဖို့ယဟန္တာဖြစ်ဖို့ရာအိန္ဒြေတွေကရင့်ကျက်လာပြီဆိုတာသိတဲ့အတွက်ဂါထာလေးတစ်ခုဟောပေးပါတယ်နော်အဲဒီဂါထာလေးဘုန်းကြီးရုပ်ပြပါနော်အမတန်စိတ်ချမ်းသာဖို့ကောင်းတဲ့ဂါထာလေးပါနော်ဒုက္ခံသူပါဟိထေရိကေကတဝံစောလိနဘာရုဒာ ဥပတန္တောဟိတေရခောပုခဓာကံဝဂုံပိယံထေရိကေခြေသမိထေရိကာဇောလိနဝတငံဖြင့်ပါရုပိတဝစိတ်အေးကိုအေးခြုံထွေးခြင်းကို ပြု၍ဒုက္ခချမ်းချမ်းသာသာဒုပါဟိအိစေယသာနေလိုက်ပါပြီတော့တေတင်ခြေသမိဤတန္တ၌ဂုံပိယံဟင်းအိုတဲ့၌ဒုက္ခဓာကံဝ ကြောချွေးလိုက်တို့ဖြင့်၆ခါ၍သွားသောဟိဘကဲ့သို့ဒီဒီသင်ချစ်သမီးရဲ့တန်တာ၌ရာဂောကမလောင်ကြီးရာဂဆိုတဲ့အပုံမီသည်ဥပါဒံတော်ဟိဥပါဒံတော်ဟိဝအငြိမ်ကြီးငြိမ်အေတော့ငြိမ်အေပြီးတော့ဒီသာလင်ဒီဒီကဒါလေးဘုရားရှင်ကဟောပေးတယ်ဆိုလိုတာကသူအနံဂမိမညာဘုံညာရာတို့ကဒီအကြောင်းနမိတ်ကလေးကိုပဲဘုရားရှင်ကပြန်ပြီးဟောပေးလိုက်တော့သူသိ သူ့အတွက်သိဝမ်းသာသွားတယ်နော်ဝမ်းသာနေတော့မှဆက်ပြီးဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်လိုက်တာအဲ့ဒီခါထားလေးလည်းဆုံးရောအရတ္တဖို့ဒီပြီးယဟန္တာဖြစ်သွားတယ်မိဘကြောင့်လည်းကဂွင်းလုံးကျွတ်ထွက်လို့ရတယ်မကောင်းဘူးလားဒီကမကြီးတွေမိဘကြောင့်လည်းကထွက်ချင်းအဲ့ဒီလိုလုပ်ရမှာဟုတ်တယ်မလားမိဘကြောင့်လည်းမလဲအလကားနေလို့တော့မရဘူးဒါဖြစ်နေနောက်ထပ်ဘုန်းကြီးအကြံတစ်ခုတော့ပေးတင်သေးတယ်အဲ့ဒီအကြံကဘာအကြံလဲဆိုတော့ ဘုန်းကြီးခန်းငယ်ငယ်ကပေါ့လေလွန်ခဲ့တဲ့နှစ်ပေါင်း90ကျော်လောက်ကအလူတစ်ခုမှဆရာတော်ကြီးကတရားဟောသွားတယ်တရားဟောသွားတော့ဆရာတော်ကြီးကဘာထည့်ဟောလဲဆိုတော့ဒကမကြီးတယောက်ဆူတောင်းတဲ့အကြောင်းသူကထည့်ဟောသွားတယ်အဲဒီဒကမကြီးကသူကရွှေကုံဖျားမှာတက်တက်ပြီးတော့သူကဆူတောင်းတယ်ဘယ်လိုတောင်းလဲဘုန်းကြီးလူတွေနဲ့များဘယ်တော့မှမတွေ့ကြစေနဲ့ဆိုပြီးသူကဒီဆူတောင်းတယ် ဒါနဲ့ဒီနေ့စရောကြီးကဒီဒကမာကြီးနဲ့တွေ့တော့ဒီလိုဒကမာကြီးဆူတောင်းနေတယ်ဆိုတာကြားတော့ဒကမာကြီးနဲ့တွေ့တော့မေ့ကြည့်တယ်ဒကမာကြီးဒကမာကြီးရဲ့ရွှေလုံးကိုဘုရားမှာတက်တက်ပြီးဘုန်းကြီးလူတွေနဲ့ဘယ်တော့မှမတွေ့ကြသင့်တယ်လို့ဆူတောင်းနေတယ်ပြောတယ်ဘာဖြစ်လို့လဲဟောအရှင်ဘုရားဘုန်းကြီးလူတွေဆိုတာကဘုရားစကားကိုနားမထောင်လို့သူတို့ကလူထွက်သွားတဲ့ပုံကိုယ်ကြီးဒီတော့ဘုရားစကားတော့နားမထောင်တဲ့လူတွေကမရစကားလည်းဘယ်လိုလုပ်လာနားထောင်လဲ ဒီလူတွေနဲ့တပည့်တော်ဘယ်တော့မှမတွေ့သေးဘူးအဲ့ဒါကြောင့်အဲ့ဒီစုတော့ဒကမာကြီးတွေဘုန်းကြီးတောင်းသိခြင်းတယ်ဘာဖြစ်လို့လဲဘုရားရှင်ကဒီသာသနာတော်ကိုခွင့်ပြုထားတာကတန်တာရဝဋ္ဌဒုက္ခတော့တန်တာရဝဆင်းမှာထွံ့မြောက်ခြင်းတဲ့ပုဂ္ဂိုလ်တွေအတွက်ခွင့်ပြုထားတာကိုကဒုံလဘတွေကများလိုက်တယ်တော်ကြဆင်းရဲတယ်ဘာဖြစ်မှမသိဘူးတော်ကြသွားပြန်ပြီးဆင်းရဲတန်တာရတဲ့ကိုချက်ချင်းပြန်လာမယ်ဆိုတဲ့ဥဒိချက်တွေကပါနေတာအဲကြောင့် ဓမ္မကြီးတွေအဲ့ဒီစုတော့အဲ့လိုလူတွေနဲ့ဘယ်တော့မှမတွေ့ရတာကောင်းတယ်ဓမ္မဓမ္မကြီးတွေလည်းမိဘကြောင့်ကထွက်လို့ရမယ်နှမလို့ရှိရင်ဒီစုမတောင်းရင်ဓမ္မကြီးတွေလည်းတို့ကြောင့်မိဘကြောင့်ကမထွက်နိုင်ဖြစ်တယ်ကဲဒီမှာပြောချင်တာကသေရိကာကကြည့်ပေါ့နော်တော်တဲ့တောင်းတဲ့ဆိုကြစို့သူပင်အောက်မှာကုပြကလေးတစ်ခုပေါ်မှာတန်ခါလေးခြုံကွေးပြီးတော့စိတ်အေးလေးနဲ့တရားဘာဝနာတွေလက်တွေ့ရှုနိုင်တယ်ဆိုရင်ဘယ်တော့အေးကြမလဲကြည်သား မျောမှန်းကြည့်တော့အပူမိတွေဘာမှမရှိတော့ဘူးရာဂဆိုတဲ့အပူမိလောသဆိုတဲ့အပူမိမောဟဆိုတဲ့အပူမိတွေဘာမှမရှိတော့ဘူးမကောင်းဘူးလားသိကောင်းတယ်ဒါကြိုးစားကြပါအခုကသာသနာတော်နဲ့တွေ့တာခဏလေးတွေ့ကြတာဒီတက်တန်းကဘလောက်ကလေးမှမရှိပါဘူးအနှစ်တရားဆိုတာမပြောမှလောက်ပါဘူးမပြောမှလောက်တဲ့အချင်းအတွင်းမှာပဲချက်ချင်းဘုန်းကြီးတို့ဘဝကိုအဆုံးသတ်မယ်ဘယ်သွားမလဲကိုယ့်ကိုမေးကြည့်ပါနေတိုင်းနော် သေပြင်းငါပဲသွားမလဲဒီမိကုန်းကိုတော့နှိမ့်စင်မေးစေခြင်းနဲ့နှိမ့်စင်လဲစွမ်းအားရှိသလိုအိမ်မှာပေါ့ထေရိကလိုပဲတင့်တန်ချက်ကိုဝမ်းမြတ်အထုတ်စေခြင်းပါတယ်နော်ဒီတော့အဲ့ဒီလိုဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေစီးပြတဲ့အပိုင်းမှာဘုန်းကြီးဟိုတနေ့ကပြောခဲ့တာကတော့ဘယ်ထိရောက်သွားလဲဒီအကြောင်းတရားတွေထင်ရှားဖြင့်အကျိုးတရားတွေထင်ရှားဖြစ်ပုံ အကြောင်းတရားတွေခြုံငိမ့်တော့အကျိုးတရားတွေခြုံငိမ့်ဖို့အကြောင်းတရားတွေလည်းအနိစ္စဒုက္ခအနတ္တအကျိုးတရားတွေလည်းအနိစ္စဒုက္ခအနတ္တဒီလိုစနစ်တကျသိချာရှုတာရှုတာကတော့ဒီမှာအဲ့ဒီရှုဘက်ကတကယ်ပြောညံ့ဆိုဆိုတော့တချို့ဆိုတစ်ပတ်နှစ်ပတ်အထိရှုရပါတယ်နော်အခုကတော့ဒီနမူနာလေးလောက်ပဲဘုန်းကြီးတို့ကတော့ပြောနိုင်ပါဒီရှုဘက်ကတော့ပြိဿသမုပ္ပါနှစ်နည်းလုံးနဲ့ရှုရဟိုငါးနည်းလုံးနဲ့ရှုနိုင်ရင်ပိုကောင်းပါတယ်အနည်းဆုံးဘုန်းကြီးတို့ကတော့နှစ်နည်းသင်ပေးတယ်နှစ်နည်းဆိုတော့ကတော့ အများဆုံးနားလည်နေတဲ့ဤစနစ်ကတော့အဝိဇ္ဇာပြည့်စရာသင်္ခါရသင်္ခါရပြည့်စရာဝိညာဏစသည်ဖြင့်ဒီလိုရှုတဲ့ရှုနည်းဖြစ်ပါတယ်နော်အဲ့ဒီရှုခွက်ကတော့နည်းနည်းလေးအတိများတယ်ပရိသတ်ကြီးတော်တော်များများသိတယ်သို့တော်လည်းဘုန်းကြီးတို့ကအဲ့ဒီရှုခွက်ကို နားလည်ရေးအတွက်ကအဘိဓမ္မာပညာအခြေခံမရှိတဲ့ပုဂ္ဂိုလ်တွေဖြစ်ခဲ့မယ်ဆိုရင် ပစ္စမာနီလို့ခေါ်တဲ့ကိုဒီမှာရေးထားတဲ့နီးပေါ့ဝိဇာတနာဥပါဒသင်္ခါရကံတွေကအကျိုးတရားအနေအကြောင်းတရားအနေနဲ့တစုဝိညာဉ်ယုတ်တလနာဖတ်တာဝရဏခေါ်တဲ့အကျိုးတရားတွေကတစုဒီအကြောင်းတရားအကျိုးတရားနှစ်စုထားပြီးတော့စိတ်တခဏအတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးတော့ရှုတဲ့စနစ်နော်အဲ့ဒီစနစ်ကတော့ယောဂီတွေအဘိဓမ္မာအခြေခံမရှိတဲ့ယောဂီတွေကိုသင်ရတာနည်းနည်းလေးလွယ်ကူတယ်ဒီစနစ်ကိုအောင်မြင်မြင်စိတ်တခဏတိုင်းမှာခန္ဓာ၅ပါးကိုအကုန်လုံးဖွဲ့ပြီးရှုနိုင်တယ်စိတ်တခဏတိုင်းခန္ဓာ၅ပါးဆိုတာက ဘုန်းကြီးတို့နံကမထဇရာလေးပါနော်ကုသိုလ်ဇောဝိထိလည်းရှိတယ်အကုသိုလ်ဇောဝိထိတွေလည်းရှိတယ်အဲ့ဒီကုသိုလ်ဇောဝိထိမှာလည်းစိတ်တခဏတိုင်းမှာခန္ဓာ၅ပါးအကုသိုလ်ဇောဝိထိမှာလည်းစိတ်တခဏတိုင်းမှာခန္ဓာ၅ပါးအဲ့ဒီလိုခန္ဓာ၅ပါးဖွဲ့ပြီးတော့ရှုတဲ့အကြောင်းတရားတစ်စုအကျိုးတရားတစ်စုထားပြီးရှုတဲ့စနစ်ကတော့သင်ရတာနည်းနည်းလေးလွယ်တယ်သဘောပေါက်လည်းမြန်တယ်အဲ့ဒီစနစ်ကိုရှုပြီးတဲ့ပုဂ္ဂိုလ်ကခုနကပထမနည်းလို့ဘုန်းကြီးတို့စာပေမှာသတ်မှတ်ထားတဲ့ဝိဇ္ဇာပစ္စယသင်္ခါရ အဝိဇ္ဇာဖြစ်တဲ့ကြောင့်သင်္ခါရဖြစ်အဝိဇ္ဇာလည်းအနိစ္စသင်္ခါရလည်းအနိစ္စစသဖြင့်ဒီလိုရှုတဲ့နည်းစနစ်အဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်၏အဝိဇ္ဇာလည်းအနိစ္စသင်္ခါရလည်းအနိစ္စစသဖြင့်ဒီလိုရှုတဲ့နည်းစနစ်အဲ့ဒီစနစ်ကတော့နည်းနည်းလေးနောက်ပိုင်းကျတော့သင်ရတာလွယ်သွားတယ်လွယ်တယ်ဆိုတော့ကဝိညာဉ်ကြောင့်သင်္ခါရဖြစ်ပုံဒါကတော့နည်းနည်းပြောရင်နည်းနည်းနားလည်လွယ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံကြတော့အဲ့ဒီဝိညာဉ်ကဝိဘဝိညာဉ်အလုံးအဲ့ဒီဝိဘဝိညာဉ်တွေကဘယ်မှာရှိလဲလို့မေးလိုက်တော့အဲ့စက္ခုဒ္ဒရဝိသီမှာလည်းဝိဘဝိညာဉ်တွေခုံကျော်ရှုရမှာ ကုသိုလ်သောဝိထိအကုသိုလ်သောဝိထိကိုအောင်ရှုအောင်သောတရဝိထိမှာလည်းဝိပဝိညာဉ်ကြီးပဲဝိပဝိညာဉ်ဆိုရင်ဘာတွေလဲသက္ခဝိညာဉ်တပရိဆိုင်တန်တိရဏဒရာယောဟောရှေ့ရပိစရတော်ဇန်တို့နောက်အလေကောင်မှာရှိတဲ့ဝုထောတို့ထားခဲ့ရမှာနောက်ဇောတွေထားခဲ့ရမှာစတော့ကြောရှုရမှာသို့သောဒါအကျိုးတရားတွေတော့မဟုတ်ဘူးစိတ်တခဏတွေမကျွင်းမကြံစေလို့ဆိုရက်ဥတည်ချက်နဲ့ဟောပရမတ္ထဒါသာတွေ မကျွမ်းမကြံစေလိုတဲ့ဥတီချက်ဖြင့်ရှုမယ်ဆိုရင်တော့အားလုံးရှုလို့ရပါတယ်နော်တို့တို့တို့အတိတ်ကြောင်းနဲ့မဆိုင်ဘူးပိဿရဏဝဇ္ဇန်ဆိုအတိတ်ကြောင်းနဲ့မဆိုင်ဘူးပိဿုပန်အကြောင်းကြောင့်ဝိထုအာယုံဖတ်တာစားတဲ့အကြောင်းတွေကြောင့်ဖြစ်တယ်ဇောရီဟာလည်းအတိတ်ကြောင်းနဲ့အတိတ်ကြောင်းနဲ့မဆိုင်ဘူးဟိုထောကလည်းအတိတ်ကြောင်းနဲ့မဆိုင်ဘူးပိဿုပန်အကြောင်းဖြစ်တဲ့ဝိထုအာယုံဖတ်တာစားတဲ့အကြောင်းတရားတွေကြောင့်ဖြစ်တယ်စတယ်လို့ပြောတာကသူစိတ်လက္ခဏာတိုင်းမှာသူကတစ်ခုမိတစ်ခုသူကကွဲပြားမှုလေးတွေရှိနေတယ်အဲဒါကြောင့်ဥမ္မစကုဝိညာဉ်ဆိုလို့ရှိရင် နံပါတ်1မိယာစက္ခုဝုထုရှိရမယ်နံပါတ်2ယူပါယုံရှိရမယ်အဲ့တော့နံပါတ်3ကျတော့ရှင်ဘက်စိတ်စရိတိတွေရှိရမယ်ဒီရှင်ဘက်စိတ်စရိတိတွေမှာဖတ်ထားကဥဆောင်နေတာနံပါတ်4ကျတော့သူကအလင်းရောင်ရှိရမယ်သူကအကြောင်းတစ်ခုပေါ်လာတယ်နော်အဲ့အလင်းရောင်ကလည်းသူကရှိရမယ်နောက်တစ်ခုကမနတိကာရဒီယူပါယုံကိုနှလုံးသွင်းမှနှလုံးသွင်းမှဒီစက္ကဝဉ္ဇဉ်ကဖြစ်မှာနှလုံးသွင်းမှုမရှိရင်မဖြစ်ဘူးမနတိကာရဆိုတာဘာလဲအဲ့ဒါပဲ မ်ဘာလဲမနတိကာရဟမ်အဲ့ဒီမှာဒီမှာမနတိကာရကရှေ့ကပစ္စတရဝဇံကိုပြောနေတာပစ္စတရဝဇံစစ်စစ်လေး၁၁လုံးဒါကိုမနတိကာရလို့ပြောတယ်ဆိုတော့အဲ့ဒီလိုစိတ်လက္ခဏာတိုင်းမှာသူအကြောင်းလေးတွေရှိတော့ဒီအကြောင်းတရားတွေလည်းအနိစ္စဒုက္ခအနတ္တအကျိုးတရားတွေလည်းအနိစ္စဒုက္ခအနတ္တဒီလိုကုံစင်အောင်လိုက်ရှုရတာစိတ်တက္ခဏာတိုင်းမှာလိုက်လက်ပြီးရှုနေရတယ်အဲ့ဒီရှုခွက်ကသူကတော်တော်လေးမောပါတယ်နော် အဲ့ဒီရှုခွင့်တွေစုံလိုက်ရင်ဘာဖြစ်လာလဲဆိုတော့အဲ့ဒီယောဂီရဲ့ပုဂ္ဂိုလ်မှာနော်လောကီမဂ္ဂသစ္စာလောကီမဂ္ဂင်၅ပါးထင်ရှားလာတယ်နော်ဘယ်လိုထင်ရှားလဲဆိုတော့အဲ့မှာကြည့်ဒီဒုက္ခသစ္စာသမုဒ္ဒသစ္စာအမြဲတည်းယုံနာကြကြောသင်္ခါရတရားတွေကိုပရမတ္တဆေရောထိုးရင်းတည်သောဉာဏ်ယင်းသင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တို့ကိုထိုးရင်းတည်သောဉာဏ်ဤဝိပဿနာဉာဏ်ဒီကလောကီသမ္မာဒိဋ္ဌိဟုတ်ပလား ဒီကြောင့်မှသူကတမာဒိဋ္ဌိစဖြစ်တယ်နော်ယင်းသင်္ခါရတရားအာယုံဘောတို့ဝိပဿနာစိတ်ကိုရှေ့ရှုတင်ပေးခြင်းသဘောယင်းသင်္ခါရတရားတို့၏အနိစ္စအချက်ဒုက္ခအချက်အနတ္တအချက်အာယုံဘောတို့ဝိပဿနာစိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဤသဘောတရားတို့ကလောကီသမ္မာသင်္ကပ္ပမဲ့ခင်မြည်တယ်နော်ဟိုမှာဒီလိုတော့ နိခမသင်္ကပ္ပဆိုပြီးတော့သင်္ကပ္ပဘုန်းကြီး၅မျိုးရေးပေးထားပါတယ်ဟိုကတတိပဋ္ဌာန်မဟာတတိပဋ္ဌာန်သုတ်တန်ရှင်အဲ့မှာဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့ဝိတက်ကိုလည်းဒါသမ္မာသင်္ကပ္ပလို့ခေါ်တယ်နော်နောက်တစ်ခုယင်းသင်္ခါရတရားတို့ကိုပရမတ်သို့ဆိုင်အောင်ထိုးတွင်းသိအောင်ကြိုးစားအထောက်ခြင်းသဘောယင်းသင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တို့ကိုထိုးတွင်းသိအောင်ကြိုးစားအထောက်ခြင်းသဘောဤသဘောတရားတို့ကလောကီသမ္မာဝယမမခင် အဲ့တော့ကိုယ်ကသိအောင်ကြိုးစားရမယ်ဟုတ်မလားသိအောင်စာမျက်နှာဟောလောက်မှရှိတယ်443 443မှရှိတယ်နော်နောက်တစ်ခုယင်းသင်္ခါရတရားတို့ကိုအမှတ်ရတတ်သောသဘောသိသိတတ်သောသဘောယင်းသင်္ခါရတရားတို့၏အနိစ္စချက်ဒုက္ခချက်အနတ္တချက်တို့ကိုအမှတ်ရတတ်သောသဘောသိသိတတ်သောသဘောယင်းသင်္ခါရအာယုန်နဲ့ယင်းတို့၏အနိစ္စချက်ဒုက္ခချက်အနတ္တချက်အာယုန်နဲ့နိမြုပ်နေခြင်းသဘောဤသဘောတရားတို့က လောကီတမ္မာတတိမခင်တိအာယုံကိုမမေ့ပြောင်းခြင်းသဘောပဲနော်နံပါတ်5ကတော့ယဉ်သင်္ခါရတရားအာယုံနဲ့ဝိပဿနာစိတ်ကောင်းစွာတည်ကြည်နေခြင်းသဘောယဉ်သင်္ခါရတရားတို့ရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာတမျိုးမျိုးနဲ့ဝိပဿနာစိတ်ကောင်းစွာတည်ကြည်နေခြင်းသဘောဤသဘောတရားတို့ကတမ္မာသမာဓိမခင်တိဝိပဿနာခဏိကသမာဓိတိဆိုလိုတာကဝိပဿနာဟာခဏိကသမာဓိနဲ့သွားလို့ရတယ်ဆိုတာအဲ့ဒီသမာဓိမျိုးပြောတာပါ ရုပ်ဆိုတာဘာလဲမသိဘူးနာမ်ဆိုတာဘာလဲမသိဘူးအကြောင်းတရားဆိုတာဘာလဲမသိဘူးအကျိုးတရားဆိုတာဘာလဲမသိဘူးမသိတာတွေတပုံကြီးထမ်းပြီးကြောင်းထဲဝင်ထိုင်လိုက်တာနဲ့ချက်ချင်းခဏိကသမารီမဖြစ်ပါဘူးဟုတ်တယ်မလားဖြစ်တယ်ဆိုရင်တော့အဲ့ဒါကိုကိုယ်ကနဲ့ကိုယ်ပဲနော်မဖြစ်ဘူးမဖြစ်ဘူးဒီလိုယုံနာနေရဲ့အနိစ္စအချက်ဒုက္ခအချက်အကြောင်းတရားတွေကွာတော့ဒီယုံနာနေရဲ့အနိစ္စဒုက္ခအနတ္တအချက်တွေကိုပင်ပင်နဲ့သိတဲ့အခါမှာအနိစ္စအချက်ရမှလည်းစိတ်ကငြိမ်ပြီးကတ်တည်တတ်တယ် ဒုက္ခအချင်းရမှာလည်းစိတ်ကငြိမ်ပြီးကန့်ထိတတ်တယ်အနတ္တအချင်းရမှာလည်းငြိမ်ပြီးကန့်ထိတတ်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်ခါမှာယောဂီရဲ့ပါရမီသောစကားပြောပါတယ်အတိတ်ကသူတို့စီးပူးထားတဲ့ပါရမီအပေါ်မူတည်ပြီးတော့တခါတလေတချို့ကအနိစ္စလို့ရှုရတာကရှုလို့သိကောင်းတယ်စိတ်ကဒီအာယုံကနေခွာလို့မရတော့စိုက်နေတယ်တချို့ကဒုက္ခရှုရတာပိုကောင်းနေတယ်တချို့ကအနတ္တရှုရတာပိုကောင်းနေတယ်ယောဂီအများစုကတော့ဘုန်းကြီးတို့ကဒီအနိစ္စရှုခွင့်လက် ပိုင်ပိုင်နေနေဝိပဿနာဉာဏ်အစဉ်အတိုင်းရှုဖို့သင်ပေးပါတယ်ဒုက္ခရှုခွက်လည်းသင်ပေးတယ်အနတ္တရှုခွက်လည်းသင်ပေးတယ်သို့တော့နောက်ဆုံးသင်္ခါရုပ္ပခဉာဏ်လို့ရောက်တဲ့အခါအနိစ္စဒုက္ခအနတ္တရှုခွက်တွေကိုပြည့်ပြည့်စုံစုံရှုနိုင်တဲ့ပုဂ္ဂိုလ်ကိုနောက်ဆုံးပိုင်းမှာဇန်တရားတွေကိုသမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့ရင်နော်ဇန်နံတရားတွေကိုပဲမိမိကအဲ့မှာအနတ္တကိုဥစားရှုပေးဖို့ဒါကဝိသုဒ္ဓိမကလည်းအကြံပေးထားတယ်နော်အကြောင်းကတော့ဒုက္ခကိုဥစားပေးရှုတဲ့ပုဂ္ဂိုလ်ကြီးကမြတ်သောအဖြစ် တန်းဆောင်ပြီးတော့မညံဖုန်ညာစိုက်မယ်ဆိုရင်အနာဂါမိမညံဖုန်ညာလောက်ပဲများသောအဖြစ်စိုက်တယ်ဒီအနတ္တဉာဏ်အမြင်ကတော့သူကမလေးစင်ဖိုလေးစင်ကိုတန်းသွားခြင်းလေသွားနိုင်တဲ့အစွမ်းအားရှိနေတယ်အဲ့ဒီအနတ္တရှုခွင့်ကိုပဲအဲ့ဒီခါကြမှာဥစားပေးတယ်နော်အောက်ပိုင်းဉာဏ်ဒီအကုန်လုံးမှာတော့အနိစ္စဒုက္ခအနတ္တလှည့်အကုန်လုံးရှုရမှာပဲအကောင်းတော့လက်ကျင်ရမှာအဲ့တော့ပေါင်းလိုက်တော့လောကီဝိပဿနာဉာဏ်နဲ့ရှင်းတွဲနေတာကဘယ်လောက်ရှိလဲမခင်၅ပါး သူကမက္ကသစ္စာကိုပွားတယ်ဆိုတာဘယ်မက္ကသစ္စာပွားရတာလဲအဲ့ဒီလောကီမက္ကသစ္စာကိုပွားရတာလောကုတ္တရမက္ကသစ္စာကတစ်ချိန်ပဲဖြစ်တယ်အရိယာမနဲ့ဆင်တွဲပြီအရိယာမစိကတစ်ချိန်ပဲဖြစ်တယ်ဘာဖြစ်လို့လဲတစ်ချိန်ဖြစ်လိုက်တဲ့သူလုံးဝမဲ့လုပ်ငန်းကိစ္စသူကအပြီးတက်လုပ်လို့ရအောင်မြင်သွားတယ်အောင်မြင်သွားတဲ့အတွက်သူကနှစ်ချိန်သုံးချိန်ထပ်ဖြစ်ဖို့အကြောင်းမရှိဘူးအဲ့ဒါကြောင့်ပွားလို့မရဘူး မက္ကသစ္စာကိုပွားများတယ်ဆိုတာဒီလောကီမက္ကသစ္စာကိုပွားတာပွားတယ်ဆိုတာကဘာလုပ်တာလဲများအောင်လုပ်တာများတယ်ဆိုတာကရင့်ကျက်လာအောင်ကြိုးစားပေးရတယ်ဟုတ်တယ်မလားဒီဘာများစွာတက္ကတက္ကရှုလိုက်တဲ့အခါမှာယောဂီပုဂ္ဂိုလ်ကဒီအဆင့်နောက်ပိုင်းဟိုဘင်္ဂညာမိုင်းအထူးသဖြင့်အထက်ကရာကညွှန်ထားတယ်ဒီအဆင့်မှလည်းဟိုရှေ့တုန်းကအရုပတတက ရှုနည်းတွေဘုန်းကြီးပြောခဲ့ပါတယ်အရှုကအာယုံကိုလည်းအနိစ္စဒုက္ခအရှုကအာယုံကခုနကယုတ်တယ်နတ်တယ် ရှုနေတဲ့ဝိပဿနာစိတ်ကိုလည်းအနိစ္စဒုက္ခအနတ္တစသဖြင့်ဆယ်စိတ်အထိရှုဖို့ပြောထားတယ်နော်အဲဒီတော့အဲ့ဒီအချိန်ခါမှာဒီဝိပဿနာဉာဏ်ကိုပြန်ပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုတဲ့အခါမှာဝိပဿနာဉာဏ်ကပီတိလည်းပါမယ်ဉာဏ်လည်းပါမယ်ဆိုရင်တော့စိတ်စရိတ်34လုံးရှိတော့34လုံးထဲမှာဒီ5ခုကပါနေတယ်နော်အဲ့ဒီရှုနေတဲ့ဝိပဿနာဉာဏ်ထဲမှာဒီ5ခုကဒီ5လုံးကပါပြီးသားသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာတတိသမ္မာသမာဓိဒီ5လုံးကပါနေတယ် ။ဘာနေတော့အဲ့ဒီဝိပဿနာဉာဏ်ကိုပြန်ပြန်ရှုခဲ့ရင်ဒီမဂ်ငင်၅ပါးကိုလည်းမိမိကပြန်ပြီးတော့သိပြီးဖြစ်နေတယ်။အဲ့ဒီမဂ်ငင်၅ပါးကိုပွားပြီးလည်းဖြစ်နေတယ်။အဲ့ဒီအချိန်ခါမှာနောက်တစ်ခုကဘာလဲဆိုတော့ဉာဏ်နေတာသီလမဂ်ငင်၃ပါးပဲ။သမဝါစာ၊သမကမ္မန္တ၊သမအာဇီဝအဲ့ဒီမဂ်ငင်၃ခုကိုလည်းပြန်ပြန်ပြီးတော့ဝိပဿနာရှုပြရပါတယ်နော်။ရှုလိုက်မယ်ဆိုလို့ရှိရင်အလုံးဘက်ခင်ကဘယ်နှပါးဖြစ်သွားမလဲ၈ပါး။ အဲ့ဒီမဲ့ခင်လောကီမဲ့ခင်၈ပါးကိုပဲပေါ်မြင်ရပါတယ်နော်ဒါကြောင့်အဲ့ဒီလိုစနစ်တကျရှုမှမိမိရဲ့တန်တမှာခုလောကီမဲ့ကသစ္စာတရားတွေကထင်ရှားဖြစ်လာမှာဖြစ်ပါတယ်ဒီလိုမရှုဘဲနဲ့ကောကပေါ်ရကောပညာပရမမခွဲပဲရှောက်မှတ်နေုံနဲ့တော့ဒီလောကီမဲ့ကသစ္စာတရားဘယ်လိုမှမဖြစ်နိုင်ဘူးဒီတော့နိဗ္ဗာန်သွားရမှာဘာနဲ့သွားရမလဲမဲ့ခင်၈ပါးနဲ့သွားရမှာမဲ့ခင်၈ပါးမှာမပြီးမရှိတဲ့ပုဂ္ဂိုလ်ဘယ်နှလုံးသွားမလဲသွားလို့ရမလားခြေတော့ကရှင်းချောင်းတက်ရမှာဟုတ်တယ်မလား ခြေတော့ရှင်းချောင်းနဲ့သွားမှာဆိုတော့အဲ့ဒီခြေတော့ကကိုယ်မှမရှိရင်ဘယ်လိုလုပ်သွားမလဲသွားလို့မရဘူးနော်ဒါသတိထားဖို့နောက်တစ်ခုပရိစ္ဆသမုပ္ပါသဘောတရားများလည်းထင်ရှားလာပါတယ်ဟင်အဲ့ဒီမှာအကြောင်းတရားတွေထင်ရှားဖြစ်တော့အကျိုးတရားထင်ရှားဖြစ်တာကပစ္စယတော့အဲ့ဖြစ်တာကိုသိတဲ့ဉာဏ်ကပစ္စယတော့ဥဒိယထသနာဉာဏ်လို့ခေါ်တယ်။အောက်မှာနံပါတ်1နော်။ပစ္စယတော့ဥဒိယထသနာအကြောင်းတရားများ အကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံကိုရှုမြင်နိုင်တဲ့ဖြင့်ဤအကြောင်းတရားသည်ထင်ရှားရှိလသောဤအကျိုးတရားသည်ထင်ရှားဖြစ်ပေါ်လာ၏ဟုဝိပဿနာညာဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်၌ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်ဤသို့စသည်ဖြင့်ဟောကြားကြတော်မူသောအနုလောမပရိစ္ဆသမုပ္ပါသဘောတရားသည်ထင်ရှားလာပေသည်။ဘာဖြစ်လို့လဲသူရှုနေတာ။မရှုတဲ့ပုဂ္ဂိုလ်သိပါမလား။မသိနိုင်ဘူး။သူကအတိတ်မှာက ဒီအဝိဇ္ဇာကအတိတ်ပဲသင်္ခါရလည်းအတိတ်ပဲဒါဟုတ်ကူဒီပစ္စုပန်ဘဝကိုဘိုးထားပြောခဲ့ရင်ဒီတော့အတိတ်ကိုလမ်းမရှိတဲ့ပုဂ္ဂိုလ်ကအတိတ်ကမိမိထူထောင်ခဲ့တဲ့အဝိဇ္ဇာသိနိုင်ပါမလားမသိနိုင်ဘူးတရားရည်တူးနဲ့တူနာမည်သာတူတာပါအဝိဇ္ဇာချင်းတူတာမဟုတ်ဘူးသင်္ခါရချင်းလည်းမတူကြဘူးတချို့ကခုနကပြောသလိုပေါ့ဟိုတယောက်ကငှက်ကလေးလေးလှုပ်ခဲ့တဲ့သင်္ခါရကုသိုလ်ကံကအကျိုးပေးတယ်တချို့ကျတော့တရားအထုတ်တဲ့ဘာဝနာကုသိုလ်ကံကအကျိုးပေးတယ်တချို့ကဒါနက ငါသူမနမင်းသမီးတို့ဒါနကံကအကျိုးပေးတယ်သူဒါနကံကကိုးစားတဲ့ကဘာခီးကိုဖြတ်ကျော်လာခဲ့တဲ့ဒါနအလားတူပဲဘုန်းကြီးတို့ဆာမနာမည်ကြီးတဲ့အရှင်သူမေရာထေရီသူတို့လွန်ခဲ့သောကဗန်30ခန်းကပွင့်တဲ့ဖုဒ္ဓဘုရားရှင်သာသနာတော်မာရိယကဖိက္ခုနီအဖြစ်နဲ့စတင်ပြီးသာသနာမျိုးစဉ်ကိုထူထောင်ခဲ့တာကျောင်းတိုင်ကြီးတစ်ခုနဲ့လူဘဝမှာ ဘိက္ခုနီမပြုတ်ခင်လူ့ဘဝမှာဘုရားမှုရှိတဲ့သံဃာကိုတိုင်းကကြောင်းတက်ကြီးတစ်ခုတီထောင်ပြီးလှူဒန်းခဲ့ဘူးပါတယ်ဒီကံကခုကဘာပေါင်း30ဘဝတိုင်းဆက်တဲ့အကျိုးပေးလာတာနောက်ဆုံးခုကရမဘုရားရှင်သာသနာရောက်တော့လဲသူကမင်းသမီးပဲဖြစ်ပါတယ်နောက်ဆုံးမင်းသမီးတွေကလည်းယုတ်ကလည်းဥပရိကလည်းသိကောင်းယုတ်ကလည်းသိချောသိချောတော့ဟိုရှင်မေတယောက်ကသူ့ကိုသိလို့ခြင်းတယ် လာပြီးစစ်လက်လက်အုပ်ကလေးတစ်ချီချင်းနဲ့ထိပ်ပိတ်ထိုးဖို့ဘောက်ကောင်းတယ်ဒီကောင်းတယ်ဟမ်လက်အုပ်ကလေးတစ်ချီချင်းနဲ့လာတယ်သူ့မှလည်းမရရှိတယ်ရှိပေမဲ့လို့နောက်တစ်ယောက်ကချောတော့သူကလိုချင်များနဲ့ခက်ပုံကဒီကောင်းလေးကိုတောင်းကြောင်ဒကမကြီးတွေဘယ်တော့မှမတွေ့ချင်တယ်ဆုတာဆုတာတော့ဒင်းတို့နဲ့ဘယ်တော့မှမတွေ့အောင်လို့လားဆုတော့ထိပ်ပိတ်ထိုးဖို့ဘလို့ကောင်းတယ်မိဘတွေကလည်းဒီရှင်မင်းနဲ့လက်ထပ်ပေးခြင်းတယ် ရှင်မင်းဆိုပေနဲ့သူတို့ကတကယ်ရှင်မင်းအကြီးတော့ဟုတ်ပုံမရပါဘူးမင်းငယ်မင်းသိမင်းငယ်ရင်းနဲ့တူပါတယ်စော်ဘလိုမင်းမျိုးတွေထင်တယ်မိဘတွေကလည်းလက်ထပ်ပေးခြင်းတယ်သူကလည်းလက်မခံဘူးဘုံခဏစစ်သူနန်းတော်ကလည်းသူကလည်းမင်းသမီးပဲဘုံခဏစစ်ထက်အထက်ကိုတက်လိုက်ပြီးတော့အဲ့ဒီကနေပြီးတော့သူကတရားပဲအထုတ်နေတယ်ဟိုမင်းသားကနေအောက်ကနေပြီးတော့တခါတည်းလက်ဥကလေးချီပြီးတော့သူ့ကိုလှမ်းပြောတော့သူကသပင်းနေဖြတ်ပြီးတော့အောက်ပြစ်ချပေးလိုက်တယ်သူ့သပင်းနေအကုန်လုံးဖြတ်လိုက်တယ်နန်းတော်မှာပဲ ဖြတ်ပြီးတော့ဘေကုဏီကြောင့်တိုင်းသွားလိုက်တာပဲဟုတ်တယ်မလားဒီလောက်တော့ညစ်ပတ်စုပ်ပဲ့နေတဲ့ဒီ32ခုထာတာတွေပြည့်နေဒီဘောဒီခန္ဓာကိုယ်ကြီးကိုနင်ဘာလို့ဒီလောက်တော့လိုက်ပြီးမမောနေရလဲဆိုပြီးတော့ပက်ပက်ဆက်ဆက်ပြောလိုက်တာနော်ပြောတာပြောသူမကြီးတယ်ဒီကောင်ဒီကောင်တွေဓမ္မဒီကောင်တွေနှုတ်ဆုံးတော့အဲဒီတော့အဲ့ဒီနီးစနစ်နဲ့သူတို့ကနန်းစည်းစိမ်ကိုတော့စွန့်ပြီးတော့မှသူကတောထွက်ကြတာတောထွက်ပြီးရှင်ဟန်ပြုတယ်ဒါတော့သူကဇွဲအားနှစ်ပါးကောင်းတဲ့အမျိုးသမီးပါနော် အဲ့ဒီလိုတကယ်တမ်းသန္တရာဝိဇ္ဇဒုက္ခမှာထွံ့မြောက်ခြင်းတဲ့စိတ်ဓာတ်အတိတ်ကလည်းထုံခဲ့တဲ့ပါရမီတွေကအကောင်းတော့ဒီဘဝမှာယဟနာအဖြစ်အစဉ်အထိရောက်ရှိသွားပါတယ်နော်ဒါကြောင့်ဒီမှာဆိုလိုတာကအကြောင်းတရားတွေထင်ရှားဖြစ်ခင်အကျိုးတရားထင်ရှားဖြစ်ဖို့မှာဒီအကြောင်းတရားတွေကတခါတလေကဘာနဲ့ချီပြီးဝေးနေတယ်နော်ခုနကထေရီကလို့ဆိုရင်ကတ္တဗဘုရားရှင်လက်ထက်တော်ကပါရမီမျိုးစဉ်ခံဒီကလာအကျိုးပေးတယ်ကုသမေရာတို့ကြတော့ဟိုဘက်ကလွန်ခဲ့တဲ့ ကဘာပေါင်း30ထက်ကပွင့်တဲ့ဖုဒ္ဓဘုရားရှင်လက်ထက်ကထူထောင်ခဲ့တဲ့ကုသိုလ်ကံတွေကဒါအကျိုးပေးတယ်ဟိုတနေ့ကဘုန်းကြီးတို့ပြောခဲ့တဲ့သုမနာမင်းသမီးတို့ကြတော့လွန်ခဲ့တဲ့62ကဘာတက်တည်းပြုစုပြုထောင်ခဲ့တဲ့ဒီကံကဘဝတိုင်းမှာလိုက်ပြီးစတဲ့အကျိုးပေးနေပါတယ်နော်ဒါကြောင့်ကံတစ်ခုကိုအောင်မြင်မြင်စနစ်တကျထူထောင်နိုင်ခဲ့ရင်တော့ခုလိုစတဲ့အကျိုးပေးနိုင်တဲ့သဘောရှိတယ်သို့တော့ဘဝတွေဖြစ်တာကောင်းတယ်လို့ဘုန်းကြီးမဆိုလိုပါဘူးနော်အကျိုးပေးနိုင်တဲ့သဘောကိုတော့ပြောတာပါဒီပြိဿမှုပါဒါကြောင့် ကံဤဟတုနဲ့တူကံဝိဇ္ဇာသင်္ခါရဆိုတဲ့နာမည်ချင်းတူပေမဲ့လို့ဝိဇ္ဇာချင်းမတူဘူးသင်္ခါရချင်းမတူဘူးကံချင်းမတူဘူးတချို့ကယောက်ျားဖြစ်ခြင်းနဲ့စိတ်ဓာတ်ဖြင့်ကံထူထောင်တယ်တချို့ကအမျိုးသမီးဖြစ်ခြင်းနဲ့စိတ်ဓာတ်နဲ့ကံထူထောင်တယ်တူနဲ့တူအဝိဇ္ဇာချင်းတူပေနဲ့လို့တယောက်ကအဝိဇ္ဇာကယောက်ျားလို့အတိမှားတယ်တယောက်ရဲ့အဝိဇ္ဇာကအမျိုးသမီးလို့အတိမှားတယ်စသဖြင့်သူကတူနဲ့တူအဝိဇ္ဇာချင်းလည်းမတူဘူးသင်္ခါရချင်းလည်းမတူဘူးမတူတဲ့အတွက် မိမိရဲ့အဝိဇ္ဇာသင်္ခါရကိုမိမိကမြင်အောင်ပြန်ပြီးရှုရမယ်အပိုင်းဖြစ်တယ်သူတို့ဘာရဲ့အဝိဇ္ဇာသင်္ခါရသိုံတကွာဒါလုံလောက်တော့မဟုတ်စာအုပ်ဖတ်လို့နားလည်တဲ့အဝိဇ္ဇာသင်္ခါရတော့လည်းမလုံလောက်ဘူးเนาะပြီးတော့မိမိအတိတ်ဘဝတုန်းကဒီအဝိဇ္ဇာတွေကိုမိမိဘယ်ပုံဘယ်ဘက်ဗဏိလအဖြစ်ပြည့်စုံပြည့်ထောင်ခဲ့တယ်ဆိုတော့ကိုစနစ်တကျလှန်ရှုတတ်ဖို့လိုနေတယ်เนาะအဲ့တော့ရှုလိုက်တဲ့အခါမှာမိမိထထုံခဲ့တဲ့အဝိဇ္ဇာတဏှာဥပါဒာသင်္ခါရကံရဲ့စွမ်းအားကြောင့်ဒီဘဝမှာ ရုပ်တည်နံဒီခန္ဓာငါးပါးတွေထင်ရှားဖြစ်တာကို မြင်ပြီဆိုတော့မှဒီရှုခွက်ကရှုလို့ရမှာနော်ဒါကြောင့်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံကိုသိအောင်မြင်အောင်ရှုတတ်တဲ့ဉာဏ်ကပစ္စယတော်ဥရိယဒသနာဉာဏ်အဲ့ဒီဉာဏ်ကိုရတဲ့ပုဂ္ဂိုလ်ရဲ့တန်တာမှားတာနဲ့အနုလောမပရိစ္ဆသမုပ္ပါသဘောတရားကထင်ရှားတယ်အကြောင်းတရားထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်တာကိုသိတာနောက်တစ်ခုပစ္စယတော်ဝေယဒသနာအကြောင်းတရားတွေခြုံငိမ့်သွားခဲ့ရင်လည်းအကျိုးတရားတွေကခြုံငိမ့်တယ် အဲဒီတော့ခဏခဏဘုန်းကြီးပြောပြီးပြီအကြောင်းတရားတွေကဘယ်ခါမှအကျွင့်ကြံမရှိကုန်စင်အောင်ခြုံကြီးမှာလဲယဟနာဖြစ်မှာပဲဒါအနာဂတ်နဲ့တက်တဲ့ပဲနော်ကိုကယဟနာမဖြစ်သေးဘူးဆိုရင်တော့ဒါအနာဂတ်တက်တဲ့ပဲဒီတော့နောက်အနာဂတ်ယဟနာဖြစ်မဲ့အချိန်ခါမှာဝိဇာတနာဥပါဒာဏ်ကအကျွင့်ကြံမရှိ ကုန်စင်အောင်ချုပ်တယ်ခြုံငင်းသွားတဲ့အတွက်သင်္ခါရကံဉာဏ်မှာနောက်ထပ်တဖန်ဘဝတည်ကိုဖြစ်စေနိုင်တဲ့စွမ်းအင်တွေလည်းကုန်ခန်းသွားတယ်ခြုံငင်းသွားတယ်အဲ့ အကြောင်းတရားတွေအကျွင့်ကြောင့်မရှိကုံစင်အောင်ခြုံငိမ့်သွားတဲ့အတွက်အကျိုးခန္ဓာ၅ပါးတွေလည်းပြိဋိဘနဲ့သုတိနောက်မှာထပ်ပြီးဘလို့မှမဖြစ်နိုင်ပဲပြိဋိဘနဲ့သုတိမှာနောက်ဆုံးထပ်ပြီးခြုံငိမ့်သွားကြတယ်။အဲ့ဒီအကြောင်းတရားတွေခြုံငိမ့်ခြင်းကြောင့်အကျိုးတရားခြုံငိမ့်ပုံကိုမြင်နေတဲ့အပိုင်းကဘာလဲပစ္စယတော့ဝေယဒသနဉာဏ်ပဲနော်။ဒီပစ္စယတော့ဝေယဒသနဉာဏ်အမြင်ကိုရရှိနေတဲ့သူတော်ကောင်းတန်တန်မှဘာဖြစ်လဲ။ ပတိလောမပရိစ္ဆသမုပ္ပါသဘောတရားသည်ထင်ရှားလာပြီသည်စာပေကတော့ပတိလောမလို့သုံးတယ်ဘုန်းကြီးတို့ဒီဥစ္စာကတော့ဆက်ဆင်းရှင်း order ချုပ်ငိမ့်တဲ့အဆင့်ပါနော်အကြောင်းတရားတွေချုပ်လို့အကျိုးတရားချုပ်ငိမ့်ပုံကိုမြင်အောင်ရှုတဲ့အပိုင်းပဲခုနကဟိုပတိလောမဆိုတော့နောက်တစ်ခါပြောင်းပြန်လှန်ရှုတာကိုလည်းပတိလောမလို့ခေါ်ပါတယ်ဟိုတနေ့ကလည်းရှင်းထားတယ်နော်ဇရမရဏအနာဂတ်ကိုရှုလိုက်တော့ဇရမရဏကိုမြင်ပြီးဇရမရဏဘာကြောင့်ဖြစ်လဲဇာတိကြောင့်ဖြစ်လဲဇာတိဘာကြောင့်ဖြစ်လဲကမ္မဘာကြောင့်ဖြစ်လဲစသဖြင့်ပြောင်းပြန်လှန်ပြီးတော့ဟိုအဝိဇ္ဇာတိရှုတာ ဒီဥစ္စာကိုလည်းဒီလိုရှုခွက်ကိုလည်းပရိလောမလို့တော့ခေါ်ပါတယ်တိုးတော့ဒီနေရာမှာဆိုလိုတဲ့ပရိလောမကတော့ခြုံငိမ့်မှုကိုဆိုလိုပါတယ်နော်အဲ့တော့ခြုံငိမ့်မှုကိုမြင်လိုက်တဲ့အတွက်ထိုပုဂ္ဂိုလ်ရဲ့တန်တာမှာသစ္စာဒေသနာတော်နိယနိယနိကြိုပြောမယ်ဆိုရင်တော့ဘုန်းကြီးတို့ဒါနိရောဓသစ္စာထင်ရှားလာတာပဲနော်လောကီဝိပဿနာဉာဏ်ဖြင့်သိရတဲ့နိရောဓသစ္စာအကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံကိုသိတာကသမုဒယသစ္စာထင်ရှားလာတာပဲနော်ကဲနောက်တစ်ခု ဒီရက်ကြဒီရက်ကြနေပါလားဒီမှာနေနေနေမကြပြရอืมကဲနံပါတ်3เนาะလေးလေးလေးသုံးလုံးပဲခန္ဓာတော်ဥရိယပြဒသနခန္ဓာတော်ဆိုတာကတော့ဘုန်းကြီးတို့ဒီခန္ဓာငါးပါးတို့ရဲ့ ခန္ဓာမစက်တသက်သက်အဖြစ်ဖြစ်နေတဲ့ပြည့်နေတဲ့သဘောပဲနော်အကြောင်းခန္ဓာရဲ့ဖြစ်မှုပြည့်မှုအကျိုးခန္ဓာရဲ့ဖြစ်မှုပြည့်မှုအကြောင်းခန္ဓာဆိုတာကခုနကအဝိဇ္ဇာတဏဥပါဒသင်္ခါရကံဒီပဲနော်သူတို့လည်းနာမ်ခန္ဓာတွေပဲအဝိဇ္ဇာတဏဥပါဒသင်္ခါရကံဒါတွေလည်းနာမ်အကြောင်းတရားတွေပဲနာမ်ခန္ဓာလေးပါးထဲမှာပါပါတယ်သူတို့ရဲ့ဖြစ်မှုပြည့်မှုခန္ဓာအဖြစ်ဖြစ်မှုပြည့်မှုပဲနော် အကျိုးခန္ဓာ၅ပါးဝိညာဉ်နဲ့ယုတ်တရဏဖတ်တာဝိရဏဒါတွေကလည်းအကျိုးတရားတွေပဲသူတို့တွေလည်းခန္ဓာ၅ပါးပဲအဲ့ခန္ဓာ၅ပါးတွေရဲ့ဖြစ်မှုပြက်မှုခန္ဓာအဖြစ်ဖြစ်မှုပြက်မှုကိုမြင်အောင်ရှုရမယ်အဲ့ဒီလိုရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့ကန္တာမှာအကြောင်းသင်္ခါရအကျိုးသင်္ခါရအကြောင်းယုတ်နာအကျိုးယုတ်နာသင်္ခါရတရားတို့ရဲ့ခန္ဓာမဆက်တည်းတည်းဖြစ်မှုပြက်မှုကိုခန္ဓာပိစုဘတ်တို့ဆက်ရောက်ဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်ယင်းသင်္ခါရတရားတို့၏ဥပ္ပတိပင် ဖြစ်တည်ပြတက္ကတလက္ခဏာကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိမြင်ခြင်းကြောင့်အကြောင်းတရားတို့ကိုဆွဲမိ၍ဖြစ်ကြသောအကျိုးတရားတို့ဟူသောပရိစ္ဆသမုပ္ပန္နဓမ္မများသည့်ထိုယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်နှင့်ထင်ရှားလာကြကုန်၏အကြောင်းတရားကိုဆွဲမိပြီးမှဖြစ်ပေါ်ရတဲ့တရားတွေကိုဘာခေါ်လဲပရိစ္ဆသမုပ္ပန္နတရားညနေလေးနားလည်အောင်ထပ်ပြောမယ်နော်ခုဒကာကြီးတွေဒကာမကြီးတွေနောက်အနာဂတ်ကမ္မလာမှာယဟန္တာဖြစ်ခြင်းနဲ့ဆိုကြပါစို့ယဟန်ဖြစ်ခြင်းနဲ့သို့မဟုတ် အမျိုးသမီးဘဝနဲ့လည်းယဟန်ဖြစ်ခြင်းနဲ့ယဟန္တာဖြစ်ခြင်းနဲ့ဆိုကြပါစို့နော်ယဟန္တာဖြစ်နိုင်တဲ့ဘဝတစ်ခုကိုမျှော်လင့်ပြီးတော့ကောင်းမှုကုသိုလ်ပြုတယ်ပြုလိုက်တဲ့အချိန်ခါမှာယဟန္တာလို့အတိမှန်နေတဲ့သဘောကအဝိဇ္ဇာယဟန္တာဘဝကိုလှမ်းပြီးတွေ့တဲ့တတ်မဲ့တဲ့သဘောကတဏှာစိတ်ကဆွဲတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံခြံရံပြီးတော့ဌာနကံတွေသီလကံတွေဘာဝနာကံတွေအထုတ်တဲ့ပေါ့ဒါသင်္ခါရတွေဒီသင်္ခါရတရားတွေချုပ်ပြသွားတဲ့အချိန်ခါမှာဘာဖြစ်လဲစွန့်အင်တတ္တိ တစုံတရာမထားဘဲနဲ့ချုပ်ပြတ်သွားတာတော့မဟုတ်ဘူးနော်နောက်တစ်ချိန်မိမိမျောလင်းတောင့်တနေတဲ့ယန္တာခန္ဓာ၅ပါးကိုဖြစ်စေနိုင်တဲ့အစွမ်းအင်တတ်ကြီးကိုယုံနာစင်မှာမြုပ်နှံပြီးမှချုပ်သွားတယ်ဟင်ပေါင်းလိုက်တော့ဝိဇာတနာဥပါဒသင်္ခါရကံ၅ခုဖြစ်တယ်အဲဒီ၅ခုကဒီလက်ရှိခန္ဓာ၅ပါးမရှိရင်ဖြစ်ပါမှာဒါပဲနော်ဒီလက်ရှိခန္ဓာ၅ပါးကိုအမိပြုတ်ပြီးတော့မှဒီအကြောင်းတရား၅ခုကဖြစ်ပေါ်လာရတယ်အလားတူပဲအတိတ်တုန်းကလည်းအတိတ်မှာရှိခဲ့တဲ့ခန္ဓာ၅ပါးရှိတယ်အဲဒီအတိတ်ခန္ဓာ၅ပါးကိုအမိပြုတ်ပြီးတော့မှဒီဝိဇာတနာဥပါဒဏ်တွေကအတိတ်မှာဖြစ်ခဲ့တာ သင်္ခါရခန္ဓာကအတိတ်မှာဖြစ်ခဲ့တာအတိတ်ခန္ဓာကိုအမိမရခဲ့ရင် तू ကဖြစ်ခွင့်ရမလားမရနိုင်ဘူးเนาะဒါကြောင့်အဲ့အတိတ်ခန္ဓာ၅ပါးကိုလှမ်းရှုတော့အဲ့ခန္ဓာ၅ပါးစဉ်းရဲမှာဒီအဝိဇ္ဇာတဏဥပါဒံဆိုတဲ့နံခန္ဓာတွေလည်းမပါဘူးလားခန္ဓာဆိုတာကအုပ်စုလေးတွေပဲအပေါင်းစုလေးတွေဒီအဝိဇ္ဇာကလည်းဖြစ်ရင် तू အုပ်စုလေးနဲ့ तू ပဲစိတ်စတဲ့အလုံး20သင်္ခါရကလည်းဖြစ်ခဲ့ရင်ဆိုကြပါစို့34 35စသည်ဒီလို तू အုပ်စုနဲ့ तू ဖြစ်တော့ဒါအပေါင်းအစုကိုပဲခန္ဓာလို့ခေါ်တာပဲ ဒီလိုသူတို့ဒီနာခန္ဓာတွေကိုလှမ်းပြီးသူကသိသိနိုင်ရမယ်အဲဒီလိုသိသိလိုက်တဲ့အချိန်ခါမှာအကြောင်းပဲဖြစ်ဖြစ်အကျိုးပဲဖြစ်ဖြစ်အဲ့ဒီအတိတ်ကအကြောင်းတရားတွေဟာလည်းဆံရအကျိုးတရားတွေကိုအမိပြုပြီးစွန့်မိများမှသူကဖြစ်နိုင်ခွင့်ရှိတယ်အတိတ်ခန္ဓာငါးပါးကိုမစွန့်မိရရင်အတိတ်ကအကြောင်းတရားတွေလည်းမဖြစ်နိုင်ဘူးဒါကြောင့်သူတို့လည်းသူ့ဆံရအကြောင်းတရားတွေရှိတဲ့အတွက်ပြိဿသမုပ္ပါဒလို့ခေါ်တာပါပဲတစ်ဖက်ကကြည့်သူတို့ဟာပြိဿသမုပ္ပါဒတရားအကြောင်းတရားဆိုတာမှန်တယ် ဒီအကြောင်းတရားတွေကိုဖြစ်စေတတ်တဲ့အကြောင်းမရှိဘူးလားလို့လှမ်းကြည့်လိုက်တော့ရှိနေတယ်အဲ့ဒီအကြောင်းတွေကိုအစွဲပြုပြီးမှဒီဝိဇာတနာဥပါဒသင်္ခါရကံတွေကဖြစ်ရတော့တဏှိတဘုံအပြင်ဒီဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကိုလည်းပရိစ္ဆသမုပ္ပါဒတရားလို့ဒီလိုလဲခေါ်ပါတယ်နော်သူဆိုင်ရာအကြောင်းရှိနေလို့နော်ဆိုင်ရာအကြောင်းမရှိဘဲနဲ့သူကဖြစ်တာမဟုတ်ဘူးအဲ့ဒါကြောင့်ဒီပရိစ္ဆသမုပ္ပါဒသဘောတရားဟာလည်းဒီမှာထင်ရှားတယ်ဒီတော့အနုလောမပရိစ္ဆသမုပ္ပါဒလည်းထင်ရှားတယ် ပฏิလောဘပရိစ္ဆသမုပ္ပါသဘောတရားလည်းထင်ရှားတယ်ဒီပရိစ္ဆသမုပ္ပါဏတရားတွေလည်းထင်ရှားပါတယ်ဒီစနစ်ကိုကြကြနာနားလည်ရင်ဘုန်းကြီးကတော့တရားကြီးတွေမကြီးတွေစာပေနဲ့လည်းလေ့လာစေချင်ပါတယ်ခုဟိုစီဒီတွေလည်းရှိနေကြပါတယ်နော်နောက်ဆုံးစာအုပ်မရတော့မှပေါ့လေဒီမှာစာအုပ်တွေပေါ်ဟိုစာအုပ်တွေပေါ်တာပဲစီဒီငွေတွေကနေပြီးတော့ဒီဘာသာပြန်လေးတွေပေါ့နိဒနာဝက်ကခုကခုဘုန်းကြီးပြောနေတာနိဒနာဝက်ကတန်ရုပ်ကိုဒီမှာကြီးတွေလှမ်းကြည့်လိုက်ရင် ဒီသဘောတရားလေးတွေကိုဘုရားရှင်ခေါ်နေတာပါနိဒနာဝေကတန်ရုပ်တစ်လျှောက်ပါနော်အဲ့တော့ခန္ဓာဝေကတန်ရုပ်တစ်လျှောက်ဆိုခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တရှုဖို့ကိုပိုက်စိတ်တိုက်ဟောနေတာသုတ်တံပုံညာနဲ့ဖြည့်ရှိပါတယ်နော်ကာလရဏဝေကတန်ရုပ်ဆိုလို့ရှိရင်အာနစနပါဏိနဲ့ဘုဘုဓာတဇ7ပါးနည်းနဲ့ဝိပဿနာရှုခွက်တွေကိုဘုရားရှင်ပိုက်စိတ်တိုက်ပြီးဟောထားတာပါသုတ်တံပုံညာနဲ့ဖြည့်ရှိပါတယ်နော်ဒါကြောင့်ဟိုစာပေလေးတွေကိုတော့နည်းနည်းလေ့လာပါ ဘုန်းကြီးတို့ပြောတာမယုံကြည်နေပါဘာမှမဖြစ်ပါဘူးဘုရားဟောတာကတော့ယုံကြည်မှဖြစ်မယ်ဘုရားဟောတာကမှမယုံကြည်ဘူးဆိုရင်တော့ဒုမကြီးတွေမဲ့ဖို့နေပါရဖို့ကတော်တော်ခက်သွားပြီနော်ဘုန်းကြီးတွေပြောတာကမယုံလဲဘာမှမဖြစ်ဘူးကိုစာပေသားလေးလားစာပေမှာရှိတယ်မှန်ရင်တော့ဒါယုံကြည်ယုံပေါ့စာပေမှာမရှိဘူးဆိုရင်တော့ပိတ်ရှားတာကကောင်းတယ်နော်ဘာဖြစ်လို့လဲကိုကမဲ့ဖို့နိဗ္ဗာန်တကယ်လိုချင်ဘုရားဟောတဲ့အတိုင်းကျင့်မှသာမဲ့ဖို့နိဗ္ဗာန်ကရမှာ ကိုယ်ဘုရားဟောတာကိုကိုယ်ကြောက်ခိုင်းထားပြီးဆရာပြောတာလောက်နဲ့ပဲအလွမ်းနေတယ်ဆိုရင်တော့မက်ခွန်ဒီမှာရဖို့ဖြစ်ပါမလားဆရာပြောတာကဘုရားအတိုင်းဆိုရင်တော့ရမှာပေါ့ဘုရားဟောတာနဲ့ထိတ်တဲ့ဆန့်ကျင်ဘက်ဖြစ်နေတဲ့တော့ရနိုင်ပါမလားအဲ့တော့နိဗ္ဗာန်အစင်းနဲ့နိဗ္ဗာန်အတုတုံမကြီးတွေဘယ်နည်းလိုချင်လဲဘုန်းကြီးနဲ့တာတော့ဒီနေရာမှာပြောအောင်မယ်နော်ဒီလိုအပိုင်းမှာပဲဖြစ်ဖြစ်တချို့ဟိုပေါ်ရရှုတဲ့စနစ်နဲ့ပဲဖြစ်ဖြစ်ပေါ့တချို့ယောဂီတွေကဘာဖြစ်လဲဆိုတော့ဘုံရင်ကြသွားတယ် မဝင်ကြနေတာကိုတချို့ကနိဗ္ဗာန်ဆိုပြီးပြောတယ်ဒါဘုန်းကြီးတို့ဟိုမော်လမြင်ဘက်မှာဆိုကြပါစို့လေဟိုဘက်ကဒေါကုဘက်မှာရှိတုန်းကဆရာတော်တစ်ပါးရှိခဲ့ခုပါတယ်နော်ဒီဆရာတော်ကသူကဘာစဉ်းစားလဲဆိုတော့ရိတ်တာတစ်ခုမှသူကတရားအထုတ်နေရင်သူကဘာစဉ်းစားလဲဆိုတော့ဒီနေ့တို့သိရမှာပဲသိရင်အသက်မရှိတော့ဘူးဒီတော့ငါကအသက်မရှိတော့ဘူးလက်ကျင်ကြည့်အောင်သူကအဲ့ဒီလို အသက်မရှူတာကိုလက်ကြည့်ကြည့်မယ်ဆိုသူကပလက်လှမ်းပြီးတော့အသက်မရှူဘဲနဲ့ပလက်လှမ်းပြီးနေလိုက်တယ်အဲ့ဒါတော့မေ့သွားတာဘဝင်ကိုလေဟတ်တာပေါ့ဘဝင်ကိုလေဟတ်ပြီးတော့မေ့သွားရောဘာမှမသိတော့ဘူးသူအဲ့ဒီဥစ္စာကိုလေ့ကျင့်မှများလာတော့သူကဘလောက်ထိနေနေလဲဆိုလို့ရှိရင်48နှစ်ကြီးအထိနေလို့ရတယ်တဖြည်းဖြည်းကျင့်လိုက်တာတချိန်ကတော့ဗောလေခွန်ကြီးတို့နိုင်ငံမှာဝန်ကြီးချုပ်လို့သွားတဲ့ဝန်ကြီးချုပ်ဦးနုကအာနာရိတ်သာမသူယဟန်ဘောနဲ့နေနေဒီဘုန်းကြီးနဲ့သူကသွားဆုံတော့သူ လူထွက်တဲ့အခါသူ့အိမ်ကိုပင့်သွားပြီးဗိုက်လှမ်းပြီးတော့သူကအထိုင်ခိုင်းလိုက်တာ48နာရီထိုင်ပြလိုက်တယ်ဟုတ်တယ်မလားအဲ့တော့ဘာဖြစ်တယ်လဲဆိုတော့သူကအသက်မရှိဘဲနဲ့အောင့်နေတာပဲဒါပဲသူ့အလုပ်ကရုပ်ကိုသိလားမသိဘူးနာမ်ကိုသိလားမသိဘူးအကြောင်းတရားပရိစ္ဆေသမုပ္ပါဒဘောတရားသိလားမသိဘူးအကြောင်းတရားတွေကသာဒီယုံနာနေအနိစ္စချက်ဒုက္ခချက်အနတ္တချက်သိလားမသိဘူးဒါပြည့်တဲ့သူအသက်မရှိဘဲနဲ့နေတာမဖြစ်သွားတယ်နောက်တော့လက်ကျင်တော့သိအောင်မြင်တယ် ဖရုတ်ဆိုလက်ကလေးဖြောက်လက်ဖြောက်တစ်ချက်တီးလိုက်တယ်သူမေ့သွားတယ်သူအဲ့ဒီလိုလက်ကျင်လိုကိုရတယ်ဒါကြောင့်ဆိုလိုတာကတော့ဒါကဘုရားဟောဒေသနာနဲ့ဘာမှမဆိုင်ပါဘူးเนาะသူတတိလက်နေတာဘာဖြစ်လို့တတိလက်တယ်လို့ပြောတယ်လို့ဆိုတော့ဘုံစိတ်တွေစက်တက်ဖြစ်တာပါသူသိလိုက်တဲ့ကံမရှိသေးလို့မသိဘူးဘုံစိတ်ကစက်တက်ဖြစ်နေတော့ဘုံရဲ့အာယုံကိုတော့သူသိလိမ့်မယ်ဒါပေမဲ့အဲ့ဒီဘုံအာယုံဘုံမှာစိတ်မှာအာယုံရှိတယ်ဆိုတာကိုကတော့ ဘုန်းကြီးသူတေသနာပြုကြည့်တဲ့ယောဂီတွေတော်ခမ်းများများကတော့ပရိစ္ဆာသမုပ္ပါရှုတဲ့အခိုက်အပိုင်းကြမှနားလည်တာများပါတယ်ပရိစ္ဆာသမုပ္ပါမရှုသေးဘူးဆိုရင်တော့သိနားမလဲကြဘူးတချို့ဉာဏ်ပါရမီကသိအကောင်းလို့ဉာဏ်ကသိထိုင်ရင်တော့တချို့ကြိုးပြီးနည်းနည်းပါးပါးသိနေတာတော့ရှိတယ်ပရိစ္ဆာသမုပ္ပါမရှုခင်မှာနည်းနည်းပါးပါးသိနေတာတော့ရှိပါတယ်တိတိကျကျတော့မဟုတ်သေးဘူးပရိစ္ဆာသမုပ္ပါရှုတဲ့အပိုင်းမှာတော့ဒီကြောင်းကျိုးဆွတ်တဲ့ဘုသဘောတွေကထင်ထင်ရှားရှားသိလာပြီဖြစ်ပါတယ်နော် ဒီလောကဘုန်းကြီးပြောခဲ့တယ်လို့ပဲမဟာနိဒနာသုဒ္ဓမှာဘုရားရှင်ကလည်းအတိအကျဟောထားပါတယ်ဒီကြောင့်ကြောဆန့်တယ်မှုပြိဿသမုပ္ပါသဘောတရားကိုမသိတဲ့ပုဂ္ဂိုလ်တွေဟာသန္တရာဝဆင်းဒုက္ခမှာဘယ်လိုမှမကျော်လွန်မလွန်မြောက်နိုင်ဘူးဆိုတာဒါဘုရားကအတိအကျဟောနေတာဟောနေတော့တတ္တဝါတွေမှာပြိဿသမုပ္ပါကကိုယ်ပြိဿသမုပ္ပါနဲ့ကိုယ်လဲနေတာတယောက်နဲ့တယောက်တူတာမဟုတ်ဘူးအဝိဇ္ဇာလို့ပြောတာတော့မှန်တယ်အဝိဇ္ဇာချင်းနာမည်သာတူတယ်အဝိဇ္ဇာချင်းအရေးချင်းချင်းမတူကြဘူးတဏှာချင်းလည်းမတူဘူး တချို့ကတဏှာကအမျိုးသမီးဘဝဆွမ်းလန်းတယ်တချို့တဏှာကအမျိုးသားဘဝဆွမ်းလန်းတယ်ဟုတ်တယ်မလားဒါကြောင့်တူနဲ့တူမတူကြပါဘူးနောက်တစ်ခုဒီမှာပိုးပြီးအရေးကြီးတာနောက်ထပ်နီးလေးပါထင်ရှားလာတယ်အဲ့ဒီနီးလေးပါမှာဘုန်းကြီးတို့ဧကတ္တနီးဒီဥစ္စာကဘုန်းကြီးတို့သာသနာတော်မှာအမတန်အရေးကြီးပါတယ်နော်ဧကတ္တနီးရဲ့နာနတ္တနီးရဲ့အဗျာပါရနီးရဲ့ဧဝံဓမ္မတနီးရဲ့ဆိုပြီးနီးလေးခုရှိတယ် ဒီနိလန်းတွေကဝိပဿနာဘာဝနာကမ္မထံကိုလက်တွေ့စည်းပြတဲ့ပုဂ္ဂိုလ်ကချက်ချက်နဲ့နားလည်ရမယ်ဒီမှာကြည့်နံပါတ်1ကိုဖတ်ကြည့်မယ်နော်ပစ္စယတော့ဥဒိယဒသနခုနကပြောပြီးပြီအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်သဖြင့်အကြောင်းတရားနဲ့အကျိုးတရားတို့၏အကြောင်းအကျိုးဆက်ဆက်လျက်အထက်ထပ်ဖြစ်ပေါ်နေသောယုံနာတန်တအစဉ်အဆက်မပြတ်ဖြစ်နေခြင်းကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိမြင်ခြင်းကြောင့် ယုံနာတန်တာအစဉ်တစ်ခုတည်းအဖြစ်သိမြင်သောဧကတနီးသည်ထိုယောဂဝဆရာပုဂ္ဂိုလ်ရဲ့အတိညာနဲ့ထင်ရှားလာပြီသည်တဲ့ဒါလေးကိုဘုန်းကြီးနားလည်အောင်ထပ်ပြောမယ်နော်ယောဂီပုဂ္ဂိုလ်ကအတိတ်ကအကြောင်းတရားကိုလှမ်းရှုတယ်ရှုလိုက်တဲ့အချိန်ခါမှာအတိတ်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကံတွေကိုတွေ့ပြီးဟိုတလောကပြောခဲ့တဲ့ယောဂီတွေလို့ပေါ့လေသမောတိလှူနေတဲ့ကံလေးပေါ့နော်တွေ့ပြီတွေ့လိုက်တဲ့ကံအဲ့ဒီယုံနာတန်တန်အစဉ်ကို လှမ်းကြည့်လိုက်တဲ့အခါအဲ့ဒီယုံနာကြီးကဖြစ်ဖြစ်ဖြစ်ဖြစ်နေလာတာအစဉ်တန်းကတစ်ခုတည်းဖြစ်နေတယ်ဟိုဘက်ကအစဉ်အချိကျိုးတစ်ချောင်းကိုသွယ်ထားတယ်လို့ဟိုဘက်ကယုံနာအစဉ်နဲ့ဒီဘက်ကယုံနာအစဉ်ကတရားမျိုးဖြစ်နေတယ်တချို့ယောဂီများကြတော့ဘလောက်ထိသူတို့အတိမတ်ပြုမိတယ်လဲဆိုတော့အဲ့ဒီအတိတ်ကယုံနာတဏ္ဍာကိုလှမ်းပြီးသေချာရှုကြည့်လိုက်တဲ့အချိန်ခါမှာဒီဘက်ကယုံနာတဏ္ဍာအစဉ်နဲ့တန်းယုံနေမဟုတ်ဘူး အတိတ်ကဝါဒနာဓာတ်ငွေလေးတွေကိုပါလှမ်းပြီးမြင်နေတယ်ဝါဒနာဓာတ်ငွေဆိုတာကအတိတ်ကဒေါသစိတ်အားကောင်းနေတဲ့စိတ်ငြိမ်စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ဒီဘက်မှာလည်းဒီဒေါသစိတ်ကသိအားကောင်းတယ်အဖိုးကြီးတွေ့ရင်လည်းချလိုက်တာပဲအဖွားကြီးတွေ့လည်းချလိုက်တာပဲသူဒေါသမထိန်နိုင်ကြဘူးအဲ့ဒီဒေါသတွေကသိဒုက္ခပေးတယ်နော်အခုနောက်ပိုင်းမှာဘုန်းကြီးပြောမယ်မန္လိကတို့နော်ဒီဒေါသကသူဒုက္ခပေးလိုက်တာပဲဒါကြောင့် ဒေါသစိတ်အကောင်းတဲ့ပုဂ္ဂိုလ်ကဒေါသအရှိန်ဝါလေးတွေဘယ်လိုလာတယ်ဆိုတာကိုမြင်နေတယ်လောဘစိတ်အကောင်းတဲ့ပုဂ္ဂိုလ်ကလည်းလောဘအရှိန်ဝါလေးတွေသိအကောင်းတာကိုမြင်နေတယ်မောဟမာမနအာကြီးတဲ့ပုဂ္ဂိုလ်ကလည်းမာမနအရှိန်ဝါလေးတွေကကပ်ပါလာတယ်ဒီဘက်မှာမာနမကြည့်ရရင်မနေနိုင်ဘူးမပြန်ရရင်မနေနိုင်ဘူးဒီဘက်မှာလည်းဒေါသကမကြည့်နိုင်မနေနိုင်ဘူးဘယ်လိုလဲတချို့ကဂုံတော်ယူတယ်ငါဒေါသကသူများဒေါသနဲ့တူတာမဟုတ်ဘူးနင်ငါဘာလာလို့လဲဘာလဲညာလဲဟောဖြစ်ပြီး ငါလောဘကနင်းသူများလောဘနဲ့တူတာမဟုတ်ဘူးဘာညာဒီလိုဖြစ်ကုန်မှာပဲဘာဖြစ်လို့လဲအဲ့အရှင်အဝါလေးတွေကတ်လာတာဒီတော့အတိတ်ကယုံနာတန်တန်အစဉ်နဲ့ဒီဘက်ကယုံနာတန်တန်အစဉ်ကအစဉ်အတန်ဒရန်နဲ့အဖြစ်နဲ့မြင်ရမယ်အဲ့ဒီလိုမြင်မှဒါလျှင်ဒီယုံနာတန်တန်အစဉ်ကိုတဒန်းနဲ့အဖြစ်နဲ့မြင်မှဧကတနီးကိုသိတယ်ခေါ်ရတယ်နော်အဲ့ဒီမှာတချို့ပြဿနာကဘာလဲဆိုတော့ဘုရားရှင်ကတခါတည်း ဒီဧကတ္တနီးကိုနီးနဲ့ပဲတချို့တခါတလေဟောရတယ်နော်ဥမာကုဇတ်တော်တွေဟောထားတာဒီဧကတ္တနီးနဲ့ဟောရတာပဲဒါမြဲတယ်ဆိုတော့ခံယူချက်နဲ့ဘုရားဟောထားတော့မဟုတ်ဘူးအတိတ်တုန်းကဘယ်ဘဝမှာဘာဖြစ်ခဲ့ဘူးလဲစသည်ဖြင့်ဒီလိုစာရန်စင်မင်းဇတ်တော်ဟောတယ်ဆိုတော့စာရန်စင်မင်းကဘုရားလုံးကစာရန်စင်မင်းဖြစ်ခဲ့ဘူးလဲစသည်ဖြင့်တော့ဟောတာပဲဒါဖြင့်အဲ့ဒီဥစ္စာတွေမြဲတယ်ဆိုတဲ့သဘောနဲ့ဟောတာတော့မဟုတ်ဘူးဒါဖြင့်ဖြစ်ပြဖြစ်ပြနဲ့လာနေတဲ့အစဉ်အတန်းကတော့အတန်းတန်းနဲ့ပဲ အဲဒီတော့ယောဂီပုဂ္ဂိုလ်တွေမှာဒီဘက်မှာလည်းအတန်တန်ဒီဘက်မှာလည်းအတန်တန်သူ့အတန်းလေးနဲ့သူပါသူ့ယုံနာတန်တန်အစင်းနဲ့ကိုယ်ယုံနာတန်တန်အစင်းနဲ့ရောရှက်မှုမရှိပါဘူးနောက်တစ်ခုခွန်ကြီးတို့နမူနာလေးတစ်ခုနားလည်အောင်ပြောမယ်ယောဂီတယောက်ကသူ့ရဲ့အတိတ်ဆံကြောင်းကိုလှမ်းပြီးသိချာအရှုခိုင်းလိုက်တဲ့အခါမှာသူကဘာသွားတွေ့လဲဆိုတော့ဒီလက်ရှင်လေးတွေကိုသူကစာချပေးနေတယ်စာချပေးနေတဲ့ကံတစ်ခုရဲ့ဘုရားကို နည်းနည်းလေးဆင်းရဲနှောပပုံရပါတယ်ဘုရားကိုကိုနိုင်လောက်ပေါ့လေဆုံးဖြုတ်ကလေးလှူတယ်စီမိရေချမ်းလေးလှူတယ်လှူပြီးတော့ဆူတောင်းပန်ထားတဲ့တဲ့ရုပ်ပုံတစ်ခုတွေ့တယ်တွေ့လိုက်တဲ့အခါမှာအဲ့ဒီလက်ရှင်လေးတွေကဘယ်ဒီလက်ရှင်ကမိမိလဲဆိုတာကိုသိအောင်တယောက်ပြီးတယောက်တယောက်မှရှိတဲ့ဓာတ်လေးပါလှမ်းရှူရတယ်ရှူလိုက်ရင်ကလအမုံလေးတွေဖြစ်တော့အဲ့ရုပ်ကလအမုံလေးတွေတွေ့ပြီးဆိုတော့ねသူ့ရဲ့ဘွေမနောကြီးကိုလှမ်းဆက်လိုက်အဲ့ဘွေမနောကြီးနဲ့တယောက်ဘွေမနောကြီးနဲ့တန်းသလားမတန်းဘူးလားတယောက်ပြီးတယောက်လိုက်ကြည့်ကြည့်လို့ရတယ် ကြည့်လိုက်တဲ့အခါမှာမတန်ဘူးဘယ်သူနဲ့တန်းလဲဆိုတော့သူကစာပေသီလရှင်ပေါ့စာလေးတွေကိုစာပေသင်ပေးနေတဲ့ဆရာဖြစ်တဲ့သီလရှင်ရဲ့ယုံနာတန်တန်အစင်းနဲ့သူယုံနာတန်တန်အစင်းကတန်းနေတယ်တန်းနေလိုက်တဲ့အချိန်ကမှဘာစုတောင်းတယ်ဘာကောင်းမှုကုသိုလ်တွေပြုတယ်စသည်ဖြင့်သူ့စစ်လိုက်တော့ကောင်းမှုကုသိုလ်ကအိမ်မှာနှစ်ခုဖြစ်နေတယ်တစ်ခုကဘုရားကိုဆွမ်းပြုတ်လှူတယ်စီမိလှူတယ်ရည်တန်းလှူတယ်ဒါကကောင်းမှုကုသိုလ်ကတစ်ခု တခုကတော့ဒီကလေးလေးတွေကိုစာသင်ပေးနေတယ်ဒါကတခုနှစ်ခုဖြစ်တော့ဘယ်ကံကအကျိုးပေးလဲလို့တခုပြီးတခုအကြည့်ခိုင်းလိုက်တဲ့အခါမှာနောက်ဆုံးတော့စွန့်ပြုတ်လှူပြီးတော့ဘုရားမှာဆုတောင်းတဲ့ကံကအကျိုးပေးနေတယ်။ဘာဘာဆုတောင်းတယ်လို့သူကသေချာစိုက်ကြည့်လိုက်တော့လူဖြစ်ပြစေအမျိုးသမီးဖြစ်ပြစေတန်ဃာတော်ကိုပြည့်စုံလုပ်ကျွေးပြစေဆိုပြီးတော့ဒီဆုတောင်းတာ။သူကဘာပြောလဲဆရာတော် တပည့်တော်ဒီတရားကိုလွန်ခဲ့တဲ့10နှစ်ကျော်ကျော်ကသာအထုတ်ရင်တပည့်တော်လက်ခံမှာမဟုတ်ဘူးတဲ့ခုတော့တပည့်တော်ဒီတရားကိုလက်ခံနေရတယ်ဘာဖြစ်လို့လဲသူကတန်ခါစိတ်ုံတကူတောင်းယူပြီးတော့ဒီလာနဲ့တန်ခါတွေကိုသွားစောင့်ရှောက်ပေးနေရမနေ့မိုးလင်းလိုက်အဲ့ဒီမသွားမနေနိုင်ဘူးအဲ့ဒါနေ့တိုင်းသူသွားတယ်သူကကျောင်းဆရာမလုပ်နေပါတယ်ဒါပေမဲ့မနေ့ကျောင်းဆရာကျောင်းကိုမတက်ခင်အဲ့ဒီကိုနေ့တိုင်းသွားတယ်ပြန်လာရင်အဲ့ဒီမှာသူကတောင်းယူပြီးစောင့်ရှောက်ပေးတယ်အဲ့ဒီစိတ်ဓာတ်ကခொနကအတိတ်ကအငွေ့ပါလာတာ သူကိုယ်ကဆူတောင်းခဲ့တယ်။တန်ဃာတော်ကိုသူပြည့်စုံလုံခြုံပြစေဆိုပြီးသူကဆူတောင်းခဲ့တော့မပြည့်စုံရင်သူစိတ်ထဲမှာဒီနေ့နေလို့သိပြီမချမ်းသာဘူး။သူကပြည့်စုံလျက်မှသူကရှိစုံမဲ့သူဒီကြောင်းဆရာမလာစားလေးပဲသိမများပါဘူး။ဒါပြည့်နဲ့သူပြည့်စုံတယ်။သူများတွေလည်းဝိုင်းလှူတာနည်းနည်းပေါ်ပါတော့ရှိပါတယ်။ဒါပြည့်နဲ့သူနိုင်တယ်လို့ပေါ့လေ။ပြီးတော့ဒီတန်ဃာစေယုံတစ်ခုမှသူကသွားပြီးတော့အမြဲတမ်းပြည့်စုံရတယ်။ဒါပြည့်နဲ့သူ့မှာထူးခြားတာက သူကတော့အပြိုကြီးနော်ဓမ္မကြီးတွေဘုန်းကြီးစောင်းပြောတာမဟုတ်ဘူးသူကတော့အပြိုကြီးပဲသူမှထူးခြားတာလေးကတော့ဟောပဲနမိတ်ထင်တာဘုန်းကြီးသူတေသနာယောဂီတွေတော်များများပြုကြည့်ပါတယ်ဒီဂတိနမိတ်ထင်တဲ့ပုဂ္ဂိုလ်ကတော်တော်နည်းတယ်လူသားတွေမှာပေါ့လေခုနကကံအာယုန်ထင်တာလည်းရှိတယ်ကမ္မနမိတ်ခေါ်တဲ့ခုနကကိုလှူဒန်းထားတဲ့အာယုန်တွေထင်တာလည်းရှိတယ်သူကြတော့ဂတိနမိတ်ထင်တယ် ဂရိနမိတ်ထင်းတဲ့အခါကျတော့သူကဘာတွေ့လဲဆိုတော့တေကဏိကလမရဏန္တနာဇောအချိန်ခါမှာဖတ်ကနေဆိုပြီးတော့မိจิตကိုချစ်လိုက်တယ်လို့လဲအနည်းအောင်အလင်းလေးတစ်ခုဖြတ်ကနေပေါ်လာတာဒါပဲသူသိလိုက်တယ်ဒါပါလဲလို့မေးတော့ဘုန်းကြီးတို့ကိုသွားရမယ်နေရာပဲကိုကအမေဘိုက်ထဲသွားရမယ်ဆိုတော့အမေဘိုက်ကသားအိမ်ရဲ့နေရနေတဲ့အယောင်အစင်ပဲဒီအယောင်စင်ကသူ့ပေါ်လာတာပဲဒီဂရိနမိတ်ပဲကိုသွားရမယ်နေရာလာပေါ်တာပဲ အဲဒီပေါ်လိုက်တဲ့အချိန်ခါကျတော့မှခုနကကံကိုသိချပြန်ဆန်းစစ်လိုက်တဲ့အခါကျတော့ဒီဆွမ်းပြုတ်ဘုရားကိုလှူဒန်းပူဇော်ခဲ့တဲ့ကံလေးကသူ့ကိုအကျိုးပေးနေတယ်အဲတော့ဒီဘက်မှာလည်းအကျိုးပေးတယ်ဒါပေမဲ့သူ့ရဲ့ဝိဇ္ဇာတနာဥပါဒဏ်ရဲ့ဆွမ်းအားကြောင့်တန်ဃာတော်ကိုသူကမပြုစုမလို့ကြွေးရရင်သူမနေနိုင်ဘူးအဲဒီလိုဖြစ်လာတယ်နော်အဲဒီတော့ခုဒီမှာပြည့်စည်ရတော့ဥရိယဒေသနာကအဲဒီဧကတ္တနီးကိုကြံ့ကြံ့နားလည်ရမယ် လှမ်းကြည့်လိုက်ရင်ယုံနံတန်တန်အစဉ်ကဒရန်နဲ့ဖြစ်နေရမယ်အဲ့ဒရန်နဲ့ဖြစ်တာကိုသိနေတဲ့အတွက်ဧကတ္တဏီကသူ့ရဲ့သံဓမ္မထင်ရှားလာတယ်ဧကတ္တဏီထင်ရှားလာတဲ့အတွက်ဘာဖြစ်တယ်လဲဆိုတော့နောက်ပိုင်းမှာတော့ပါလားမပါလားမသိပါဘူးနည်းနည်းဟိုဘက်မှာရေးထားတာတော့ရှိပါတယ်နော်သူကဖြစ်တာကပြုတာကဟိုလူတွေလူပြည့်ဆရာကြီးရဲ့စကားလုံးနဲ့ပြောရင်ပေါ့ဒီဘဝဒီကိုယ်ဆံဟိုဘဝဟိုကိုခံလိုက်မယ် ဟောဒါတော့ပြုတ်တဲ့လူကတခြားခံစားတဲ့လူကတခြားဘာမှမဆိုင်ဘူးလို့သူကဒီလိုပြောခြင်းတယ်ခုဒီမှာဒီနည်းကိုသိလိုက်တော့အဲ့ဒီဝါရလက်ခံအောင်မလားလက်မလက်ခံတော့ဒါပဲဒီလိုမှန်းရတဲ့ခံယူချက်တွေကိုပယ်ရှားနိုင်တဲ့အစွမ်းအားရှိပါတယ်ပြုတ်သူတခြားခံသူတခြားမဟုတ်ပါဘူးဒါပေမဲ့ယုံနဲ့တန်တဲ့အစဉ်ကတော့လာနေတဲ့အစဉ်တန်းတစ်ခုတည်းပဲဒီလိုဆိုရင်မြဲသလားဆိုတော့မြဲတယ်လို့မဆိုလိုဘူး အဲမဆိုလိုဘူးဆိုတာလည်းထင်ရှားအောင်နောက်ဒုတိယနန္ဒတနီးကိုသိအောင်ကြိုးစားရတယ်အောက်မှာကြည့်နော်ရှင်းရခင်အကြောင်းတရားနဲ့အကျိုးတရားတို့ကိုဆက်ဆက်လျက်သိသိစဉ်ပရိစ္ဆသမုပ္ပါပိုင်းပြစ္ဆေပရိကဉာဏ်ပိုင်း၌အတိကြောင်းတရားများကိုထထောင်ခဲ့သောယုံနာတန်တာအစဉ်နှင့်ပိဿုပံယုံနာတန်တာအစဉ်ကိုတစ်ဆက်ထိအဆက်မပြတ်အထက်ထက်ဖြစ်ပေါ်လာနေသည်ကိုယောဂောဆရာပုဂ္ဂိုလ်သည်သဘောပေါက်နေ၏အထူးသဖြင့် တဘာဝဝါယံစိတ်တတဗန္ဒရတာတဲ့ဒါမူလဒီကမှာစာမျက်နှာ125ပထမတွင်မှာရေးထားတယ်ဒီစိတ်ကဖြူစင်ကြည်လင်နေတဲ့သဘောလေးကဒါသူ့ရဲ့သဘာဝပဲစိတ်တိုင်းစိတ်တိုင်းမှာဖြူစင်တဲ့သဘောရှိတယ်သို့တော့စေတသိက်တွေကအကုသိုလ်စေတသိက်နဲ့တွားရောက်မှဒီစိတ်ကညှဉ်းနှွမ်းသွားတာအကယ်အကုသိုလ်စေတသိက်နဲ့မရောဘူးဆိုရင်ဒီစိတ်ကသဘာဝအတိုင်းသူကကြီးနေတယ်ဖြူစက်တယ်ဒီအလေးအောင်အကြည်အောင်လေးကိုဖြစ်စေတယ် စိတ်အလုံးသည်ဖြူစင်သောသဘောရှိရကအတိတ်ကြောင့်တရားမြောက်ကိုထရုံခဲ့စဉ်ကမနောအကြည်ဓာတ်နှင့်ပိဿုပမနောအကြည်ဓာတ်တို့ကိုနံတန်တတိအစဉ်တန်းအဖြစ်အနိစ္စအနိဒာဒုက္ခအနိဒာအနတ္တအနိဒာအဖြစ်တစ်စတိအစဉ်တန်းတစ်ခုတည်းအဖြစ်အစဉ်မပြတ်အထက်ထဖြစ်ပေါ်နေသည်ကိုယောဂဝဆရပုဂ္ဂိုလ်သည်သဘောပေါက်နေ၏တပံဘောတင်လျောက်တွင်အများဆုံးဖြစ်သောစေကဘဝင်စိတ်ပင်ဖြင့်ယင်းဘဝင်စိတ်သည်လိပပဒရမိဒံဘိခွေစိတ်တံဒါဘုရားရှင်ဟောထားတဲ့အင်္ဂုတ္တပါဠိတော်ပထမတွင်ဆံမျက်နှာ9မှာရှိပါတယ် ဟူသောဒေသနာတော်များနှင့်အညီပြိုးပြိုးပြက်တလဲလဲကျင်းလင်တောက်ပါလျက်ပင်ရှိရင်းပွင့်စိတ်တို့၏အကြဒါဟိုတင်စားပြောတာဆိုတော့ဘုန်းကြီးဟိုတလောရှင်းပြပြီနော်ရင်းပွင့်စိတ်တို့၏အကြချမ်းနဲ့ဖြစ်လက်ရှိသောဝိတိစိတ်တို့ကလည်းကြည်လင်ဤပန္တရဖြူစင်ဘွင်စိတ်ကလည်းကြည်လင်ရင်းဘွင်စိတ်နှင့်ဝိတိစိတ်ဟူသောမနောအကြည်နံတတိအစဉ်တန်းကိုအတိတ်မှသည်ပြစ္ဆုတ်ဘံတို့တန်အောင်ပြစ္ဆုတ်ဘံမှသည်ရှိ၍ရနိုင်တံမြတ်အတိတ်အတိတ်တို့တန်အောင်ဝိပဿနာဉာဏ်ဖြင့်လှမ်းမြော်ကြည့်လိုက်ပါက အချီချိုးတစ်ချောင်းကိုသွဲတန်းထားပြီးတကဲ့သို့အစဉ်အတန်းတစ်ခုတည်းအဖြစ်အနိစ္စပုံသွင်းဖြင့်အဆက်မပြတ်အထက်ထဖြစ်ပေါ်လာနေသည်ကိုယောဂဝဆရာပုဂ္ဂိုလ်သည်ဝိပဿနာဉာဏ်ဖြင့်တွေ့မြင်နေထိုအတိတ်ဝင်မနောအကြည်သည်မိမိရဲ့မနောအကြည်ဟုတ်မဟုတ်ကိုလိဟုတ်မဟုတ်ကို၎င်းလက်ရှိမိမိရဲ့မနောအကြည်နှင့်တစ်ဆက်တည်းအစဉ်တန်းတစ်ခုတည်းဟုတ်မဟုတ်ကို၎င်းယောဂဝဆရာပုဂ္ဂိုလ်သည်ဝိပဿနာဉာဏ်ဖြင့်သိမြင်နေအနာဂတ်၌လိထိုနည်း၎င်းမှတ်ပါသို့သော အနိစ္စအချင်းရာကိုတင်တွင်ကြီးနှလုံးမသွင်းရသေးသည်ဖြင့်အချို့ချို့သောစိတ်တက္ခဏ၌သို့မဟုတ်အနည်းငယ်သောစိတ်တက္ခဏအချို့၌ခဏပြစ္ဆုတ်ပါသောဆိုင်အောင် ဖြစ်ပြမှုကိုသိတံတော့သိတော်လီအချို့သောစိတ်တက္ခဏ၌သို့မဟုတ်စိတ်တက္ခဏအများစု၌ကခဏပြစ္ဆုတ်ပါသောဆိုင်အောင်ဖြစ်ပြမှုကိုမသိသေးပေယခုဤဥရိယပြညာပန်း၌ကား မနောအကြည်တတ်၏တစ္ဆေတိဖြစ်ပေါ်လာနေသည့်ကိုလိတိထိုမနောကြည်တတ်၏အနိစ္စအနေထားဒုက္ခအနေထားအနတ္တအနေထားအဖြစ်ခဏမဲ့ဆက်တသက်သက်ဖြစ်ပြမှုကိုလိခဏပစ္စုပ္ပသို့ဆိုင်အောင်သိနေ၏အဲ့ဒီဟာလဲဘုန်းကြီးကိုတချို့ကဝေဖန်တယ်နော်ခဏမဲ့ဆက်တသက်သက်တဲ့အဲ့ဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိမဲ့အထက်ကရာပင်ကညံဘိမ့်မှာရေးထားပါတယ်တတာတတာယန္တာတဖြစ်ဖြစ်တဖြောက်ဖြောက်မြည်ပြီးတော့ပြက်နေတယ်ဆိုပြီးတော့ ဒါလေးကတော့တင်းစားပြောတာပါဖြစ်မှုပြက်မှုလေးတွေကိုညနေမှာထင်းတဲ့အချင်းရလေးကိုနည်းနည်းလေးတင်းစားပြီးတော့တဖြစ်ဖြစ်တဖြောက်ဖြောက်ဆိုပြီးဒီလိုသုံးတာပဲဒါကြောင့်လဲရှေ့စရောကြီးတွေကတသေးသေးနဲ့ဖြစ်နေတယ်ဆိုတာအသေးတွေပြိုသလိုသက်ကံပန်းပြိုကြသလိုဖွဲဖွဲနဲ့ပြိုနေတယ်ဒီလိုဆိုတော့နည်းနည်းလေးသုံးတာပါပဲတင်းစားသုံးတာပါအဲ့တော့ဒီရုပ်တင်နံဒီမှာဘယ်လိုဒီတဲတဲဆိုတာဘာလဲညာလဲဒီလိုအတိပ္ပယ်နဲ့တို့ကတော့နည်းနည်းငေါ့ချင်ကြတော့ဗောလေဒါတော့ဘုန်းကြီးတို့စာကို သေးသေးချာချာမလေ့လာတဲ့ပုဂ္ဂိုလ်တွေကငေါ့တဲ့သဘောပါပဲနော်အဲဒီတော့အနတ္တအနေထားအဖြစ်ခဏမဆက်တသေးသေးဖြစ်ပြမှုကိုလေခဏပိစုပန်သို့ဆက်အောင်သိနေအကြောင်းနဲ့အကျိုးဆက်ဆက်လျက်အနိစ္စဒုက္ခအနတ္တအနေထားအဖြစ်အစမပြတ်အထက်ထက်ဖြစ်ပေါ်နေသည်ဟူလိသိရှိနေပေသည်ထိုကရင်းတို့သိမြင်နေသောဝိပဿနာဉာဏ်ကပြုလို့သူကတယောက်ခံစားသူကတယောက်ဟုမမယွင်ရင်ဆွဲယူထားသောဥစ္စေတဒိဋ္ဌိကိုတန်လွန်ကောင်းမွန်စွာပယ်စွန့်နိုင်ပေသည်ဟုတ်တယ်မလား ဒီဘဝဒီကိုစံဟိုဘဝဟိုကိုခံဆိုတာဒီအယူဆကိုဖယ်ရှားနိုင်တယ်နော်ရှင်းရှင်းသောတရားတို့၏ချုံမှုကိုနောက်နောက်သောတရားတို့၏သို့မဟုတ်အထက်ထက်သောတရားတို့၏ဖြစ်မှုဥပဥပါဒသဘောကအစဉ်ဖွဲ့ဆက်လျက်ရှိမှုကိုဝိပဿနာဉာဏ်ဖြင့်တွေ့မြင်နေသောကြောင့်ဖြစ်၏နော်ဒါကခုနကရှုလိုက်ရင်ဘလောက်အကျိုးရှိတယ်ဆိုတာပြောတာပါဒီဒိဋ္ဌိတွေကိုပယ်ရှားနိုင်ဖို့ကသိလိုရင်းဖြစ်နေတယ်နော်နောက်တစ်ခုနံပါတ်2 ခန္ဓာတော်ဥရိယထသနာထိုသောအကြောင်းအကျိုးဆက်ဆက်လျက်ဖြစ်ပေါ်နေကြသောအကြောင်းယုံနာသင်္ခါရအကျိုးယုံနာသင်္ခါရတို့၏ခဏမဆက်တသက်သက်ဖြစ်နေမှုဥရိယသဘောကိုခဏပိစုံဖန်သောဆိုင်ဟောဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်သဖြင့်အတိအသေးသောယုံနာပရမတရားတို့၏ခဏမဆက်တသက်သက်ဖြစ်ပေါ်နေခြင်းကိုဝိပဿနာဉာဏ်ဖြင့်ထွထွရဲ့သိမြင်နေခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အတိညာ၌နာနတ္တနည်းသည်ထင်ရှားလာပေသည်ဒါနာနတ္တနည်းနော်ယုံနာတန်တအစဉ်အဖြစ် တစ္ဆတိမှန်တော်လိဖြစ်မှုပြက်မှုမရှိသောတန်တတိအစဉ်ကမဟုတ်ဖြစ်ပြက်တန်တတိအစဉ်သာဖြစ်သည်ရှေးရှေးယုံနာတန်တတိအစဉ်နှင့်နောက်နောက်သောယုံနာတန်တတိအစဉ်တို့၏၎င်းရှေးရှေးသောယုံနာနှင့်နောက်နောက်ယုံနာတို့၏၎င်းမတူကွဲပြားအတိအခြားသာဖြစ်သည်ဟုသိနေ၏နော်ခဏပိစုံပါတို့ဆိုင်အောင်အပြည့်ကိုမြင်နေသည်ဖြင့်ရှေးရှေးပရမတ္ထဓာတနှင့်နောက်နောက်ပရမတ္ထဓာတတို့သည်အတိအတိအုပ်စုတစ်ခုစီအုပ်စုတစ်ခုစီသာဟုသိနေ၏ ယောဂဝဆရာပုဂ္ဂိုလ်ဉာဏ်နဲ့တဏှတိကဏသမုဟကဏကိစ္စကဏများပြောနေပြီဟုလိုသည်နော်ကဏသုံးမျိုးတလောကရှင်းခဲ့ပြီပြီနော် အစဉ်အတန်အတုံးခဲအပေါင်းအစုအတုံးခဲလုပ်ငန်းကိစ္စအတုံးခဲအတုံးခဲတွေပြောသွားတဲ့အတွက်ထိုသို့သိမြင်သောအခါ၌ထိုသူသည်ပင်ပြုလို့ထိုသူသည်ပင်ခံစားอยู่မှမှန်ရင်းဆွဲอยู่တတ်သောသတ္တရဒိဋ္ဌိကိုတန်လွန်ကောင်းမွန်စွာပယ်စွန့်နိုင်ပေသည်ခொနကဧကတဏီကိုသိလိုက်တဲ့အခါမှာ ဥစေတဒိဋ္ဌိကိုပယ်နိုင်တယ်အခုနန္ဒတနီးပဲကိုသိလိုက်တော့သတ္တရဒိဋ္ဌိကိုပယ်နိုင်တယ်သူကဆိုလိုတာကအတိတ်ကယုံနာကဒီဘက်ကိုပြောင်းလာတာမဟုတ်ဘူးဒါပြည့်နဲ့ယုံနာတန်တအစဉ်ကတော့ရှိနေတယ်အတိတ်ကြောင့်တရားကိုအမိမရခဲ့ရင်ပြစ္ဆုတ်ပန်အကျိုးတရားကတော့မဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်အတိတ်ကြောင့်တရားနဲ့ပြစ္ဆုတ်ပန်အကျိုးတရားတို့ကတခြားစီပဲဟိုဘက်မှာပဲအတိတ်ကြောင့်တရားတွေကဖြစ်ပြီးပြက်ခဲ့တယ်ဒီဘက်မှာကအကျိုးတရားကအသစ်ထပ်ဖြစ်တာပဲနော် ဒါပေမဲ့ဒီအတိတ်ဖြစ်လာတဲ့ယုံနာကအတိတ်ကြောင့်ကြောင့်နဲ့ဘယ်လိုမှกินလို့မရဘူးအကိกินနေဆိုရင်တော့ဒီမကြီးတွေစဉ်းစားကြည့်ပါကောင်းမှုကုသိုလ်ပြုနေဖို့လိုသေးလားမလိုပါဘူးဒီကကြီးတွေဒါနဆိုတာကတကယ်ကြတော့ရှိတာကိုကြုံကုန်ပြီးလှုပ်ထားတဲ့စုဆောင်းထားတဲ့ပစ္စည်းပဲဒါတွေလှူပြရတာတနေ့တည်းနဲ့တစ်ထေးကိုမွဲအောင်လုပ်မယ်ဆိုလဲဒီဒါနကမွဲအောင်လုပ်နိုင်တယ်အကျိုးမပေးဘူးဘာမှအကျိုးမရှိဘူးဆိုရင်ကိုလှုပ်ပါမလား မလုပ်နိုင်ပါဘူးဟုတ်တယ်မလားဒါကြောင့်ဒီဒါနကံဒီသီလကံတွေကိုအထုတ်နေဖို့မလိုတော့ဘူးဘာဖြစ်လို့လဲသူကအတိတ်ကအကြောင်းကြောင့်ပြစ္ဆုတ်ကအကျိုးဖြစ်တာကိုသူကလက်မခံနိုင်တာနော်ဒါကြောင့်ဟိုဘုန်းကြီးတို့ဒီသတ္တရဒိဋ္ဌိနဲ့ဥစိတ်ဒိဋ္ဌိပယ်ရှားနိုင်ရေးကအခုလိုရှုွက်တွေကိုစနစ်တကျရှုမှပယ်ရှားနိုင်တာပါနော်နောက်တစ်ခုပြစ္ဆေယတော်ဥရိယဗျဒတနာ အကြောင်းတရားအဖြစ်ဖြစ်မှုပြက်မှုကိုရှုတယ်အဲ့ဒါကဘယ်လိုလဲဒီလိုပြောခဲ့ပြီးပါပြီနော်ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဝိဇ္ဇာလည်းဖြစ်ပြအိဋ္ဌယုတ်လည်းဖြစ်ပြအိဋ္ဌစသဖြင့်ဒီလိုတွဲပြီးရှုတာအဲ့တော့အကြောင်းတရားအဖြစ်ဖြစ်ဖို့ကိုရှုအကြောင်းတရားအဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံအကြောင်းတရားချုပ်ခြင်းကြောင့်အကျိုးတရားချုပ်ပုံသဘောတရားကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်အကြောင်းတရားဤထင်ရှားရှိလာသောအကျိုးတရားဤထင်ရှားဖြစ်ပေါ်လာခြင်း အကြောင်းတရားသည်ထင်ရှားမရှိလာသောအကျိုးတရား၏ထင်ရှားမရှိခြင်းဟူသောသဘောတရား၏အလိုလိုပြည့်စည်ရာကယုံနာပရမတရားတို့၏အစုံတစ်ခုသောပုဂ္ဂိုလ်တ attva ၏အလိုဆန္ဒအတိုင်းဖြစ်မှုမရှိပုံကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့်ယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်နှင့်အပြဘာရနီးသည်ထင်ရှားလာပေသည်အကြောင်းတရားဘက်၌လီအကျိုးတရားတို့ကိုဖြစ်အောင်ပြုလုပ်မိဟူသောဖြာဘာရ အကျိုးတရားဘက်၌လည်းအကြောင်းတို့သည်ဖြစ်ပေါ်လာခဲ့သောအကျိုးတရားတို့ဖြစ်ကြမည်ဟုသောဗျာပါဒမရှိဘုံကိုသိသည်ဟုလိုသည်အဝိဇ္ဇာ၌လည်းသင်္ခါရဖြစ်အောင်ပြုလုပ်မည်ဟုသောဗျာပါဒမရှိအလားတူပင်သင်္ခါရ၌လည်းဝိညာဉ်ဖြစ်အောင်ပြုလုပ်မည်ဟုသောဗျာပါဒမရှိဤသို့စသည်ဖြင့်အကြောင်းအကျိုးနှစ်ဖက်လုံး၌ဗျာပါဒမရှိဘုံကိုသဘောပေါက်ပါဆိုလိုတာကဒီနေရာမှာရှုခွက်ကသူကဘုရားရှင်ကအိမတမိတတိဣဒ္ဓဟောတိ ဣမတုပါဒဣဒံဥပ္ပစ္စတိဤအကြောင်းတရားသည်ရှိသောဤကျိုးတရားသည်ဖြစ်တယ်။ဤအကြောင်းတရားဤဖြစ်ခြင်းကြောင့်ဤကျိုးတရားကဖြစ်တယ်ဒါတော့ပဲ။ဒါပြင်အဲ့အကြောင်းတရားမှလည်းငါအကျိုးကိုဖြစ်အောင်လုပ်မှဆိုတဲ့ဖြာပါရမရှိဘူး။အကျိုးတရားမှလည်းအကြောင်းတရားတွေသာဖြစ်ခဲ့ပါစေတို့ဖြစ်လိုက်မယ်ဆိုတဲ့ဖြာပါရမရှိဘူး။သူကနှစ်ဖက်လုံးမှာဖြာပါရမရှိဘူး။ဒီအကြောင်းလေးရှိကြတဲ့ဒီကျိုးလေးကပေါ်လာတာပဲ။ဒါကြောင့်ဒီအကြောင်းကဒီကျိုးကိုဖြစ်စေတယ်လို့သာပြောရတာ။ ဒီအကြောင်းကနေပြီးတော့တို့ဖြစ်အောင်ဒီလိုသွားပြီးအကြောင်းကြပြပါတော့ပြုလုပ်တာမျိုးမရှိဘူးဒီတော့အတိတ်အကြောင်းတရားကိုလှမ်းကြည့်တယ်အတိတ်ကကမ္မတ္တိကြောင့်ဒီဘက်မှာဖြစ်တယ်ဆိုကမ္မတ္တိကနေရှုလို့ဆိုမိဘလွှတ်လိုက်လို့လာပြီးတော့သူကဖြစ်အောင်လုပ်တာမျိုးမဟုတ်ဘူးဒီအကြောင်းလေးရှိနေတဲ့အတွက်ဒီအကျိုးတရားကဖြစ်တယ်ဒီစိတ်ကလေးကြည့်ပေါ့စိတ်ကြောင့်စိတ္တဇာယောဖြစ်တယ်ဒါအရှုခိုင်းထားတယ်ဒီစိတ်ကလေးကြောင့်ဒီစိတ္တဇာယောကဖြစ်တယ်ဒီစိတ်မရှိရင်ဒီစိတ္တဇာယောကမဖြစ်ဘူးဒါပဲ အဲ့တော့ဒီစိတ်ကြောင့်ဒီစိတ်ဒိသယုဖြစ်တယ်ဆိုတာကိုဟောပေါက်သလိုဒီအကြောင်းတရားဒီကံကြောင့်ဒီအကျိုးတရားလေးဖြစ်တယ်ဆိုတာလေလောကီကလှမ်းကြည့်လိုက်တော့မြင်နေပါတယ်နော်အဲ့ဒီရှုခွက်ပဲဒီလိုကြကြနေတဲ့မြင်တဲ့ပုဂ္ဂိုလ်မှာဗျာပါရအဗျာပါရနီးရကြနတသဘောပေါက်ပြီဆိုရင်ဘာဖြစ်လဲအောက်မှာနော်ထို့သောသိမြင်ခဲ့သော ဖန်ဆင်းရှင်ပရမအတ္တအဖန်ဆင်းခံရသောဇီဝအတ္တရှိသည်ဟုမမှန်ယွင်ယွင်ဆွဲယူထားသောအတ္တဒိဋ္ဌိကိုသာလွန်ကောင်းမွန်စွာထိုဝိပဿနာဉာဏ်ကပယ်စွတ်နိုင်ပေသည်ဒါပဲခုဘုန်းကြီးတို့ဘာသာရေးတွေကိုတော်တော်များများကြည့်လိုက်ရင်အလုံးကတခြားဘာသာရေးတွေကတော့ဖန်ဆင်းရှင်ကိုလက်ခံကြပါတယ်နော်ဘုန်းကြီးတို့ဘုရားဘာသာတခုပဲဖန်ဆင်းရှင်ကိုလက်မခံတာဘုရားဘာသာမှာလည်းခွန်ကြီးတို့ထေရဝါဒပါ မဟာယာနကိုကြည့်လိုက်ရင်တောင်မှသူကဖန်ဆင်းရှင်နဲ့တက်တက်ရမပြောပြနဲ့ခက်ဆန်ဆန်ဖြစ်နေတယ်ခက်ဆန်ဆန်ဆိုတော့ကတော့အမိတာဘာဆိုတဲ့ဘုရားကြီးတစ်ခုရှိတယ်ဒီအမိတာဘာဘုရားကနေပြီးတော့တမန်တော်အဖြစ်တဲ့အခုခေါရမမြတ်စွာဘုရားတို့ဘုလိုအလုံးကိုဆင်လွတ်လိုက်တာသူဒီပုံစံမျိုးမြင်လာတယ်နောက်တစ်ခုတချို့သူတို့မှာကအယူဆကမဟာယာနဘုန်းကြီးတစ်ပါးကပြောပြလို့ဘုန်းကြီးသိလို့မှတ်ထားပါတယ်နော်သူတို့မှာကယဟန္တာဖြစ်ပြီလို့ရှင်ဘုရားမဆုံးသေးဘူးပြန်ပြေဦးမှာခက်ဖို့ပါ ပြန်ဖြစ်ပုံနဲ့ပတ်သက်ပြီးတော့ဝတ္ထုလေးတစ်ခုပြောပြတယ်အစဉ်တိုင်းဗုဒ္ဓရာကြီးကယဟန္တာဖြစ်ပြီးတဲ့အခါပြိနိဗ္ဗာန်ဆံပြီးတော့နောက်ထပ်ပြန်ပြီးတော့ဘုရားစုပန်တယ်ဒါသူတို့အပြောသူတို့ပြောနော်ဘုရားစုပန်လိုက်တဲ့အချိန်ခါကျတော့ကလေးလေးတယောက်ကရှင်သာရိပုတ္တရာထံလာပြီးတော့မျက်လုံးတောင်းမျက်လုံးအလှခံတယ်မျက်လုံးအလှခံတော့ရှင်သာရိပုတ္တရာကြီးကမျက်လုံးတစ်လုံးကိုထုတ်ပြီးလှူလိုက်တယ် လူလိုက်တော့ကလေးလေးကဒီမျက်လုံးကြည့်ပြီးတော့သူလိုချင်တာဒီမျက်လုံးမဟုတ်ဘူးဆိုခြေထောက်နဲ့ခြေပလိုက်ပြီးသူလိုချင်တာဟိုနောက်ထပ်မျက်လုံးလိုချင်တာဖြစ်ပြီအဲ့ဒါနဲ့နောက်ထပ်မျက်လုံးတစ်လုံးထုတ်ပြီးလှူရတယ်လှူလိုက်တော့ရှင်သာရိပုတ္တရာကဘာပြောလဲဩဘုရားဖြစ်ဖို့သိမလွယ်ပါလားလို့ပြောဒါသူတို့စတိုရီလေသူတို့ပြောပြလို့ဘုန်းကြီးကြားတာဘုန်းကြီးတို့ဒီဘက်မှာထေရဝါဒဘက်မှာကတော့ဒီလိုဟာမျိုးမရှိပါဘူးယဟန္တာဖြစ်ပြီးနောက်ထပ်ဘယ်တော့မှပြန်ပြီးဖြေယဓမ္မတာမရှိဘူးဘာဖြစ်လို့လဲ ဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကအကျွင့်ကြံမရှိကုံစင်အောင်ချုပ်တာအနုပါဒနိရောဓခေါ်ပါတယ်နောက်ထပ်ဘယ်တော့မှမဖြစ်သောချုပ်ခြင်းဖြင့်ချုပ်တယ်အဲဒီလိုနောက်ထပ်ဘယ်တော့မှမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငိမ့်သွားတဲ့အတွက်အကျိုးခန္ဓာ၅ပါးလဲပြိနိဗ္ဗာန်သုတိနောက်ဆုံးပဲနောက်ထပ်ဘယ်တော့မှယုံနိုင်မဖြစ်တော့ဘူးနောက်ထပ်အနုဘာဒနိရောဓနောက်ထပ်တဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားတယ်ဒါကိုဘုရားရှင်ကပြိဿသမုပ္ပါဒေသနာတော်မှာ အဝိဇ္ဇာယတွေဝအတေတဝိဟာကនិရောဓသင်္ခါရនិရောဓဆိုအဝိဇ္ဇာယအတေတဝိဟာကនិရောဓအကျွင်းအကြံမရှိကုန်စင်အောင်ချုပ်သွားတာဘာမှချမ်းမထားခဲ့ဘူးအကျွင်းကြံမရှိကုန်စင်အောင်အပိပြချုပ်ငိမ့်သွားတဲ့အတွက်သင်္ခါရတွေချုပ်တယ်သင်္ခါရတွေချုပ်တဲ့ဝိညာဉ်ချုပ်တယ်ဆိုပြီးတောက်လျှောက်သွားတာပဲအကုန်လုံးချုပ်ကုန်တာပဲအဝိဇ္ဇာချုပ်လိုက်တာနဲ့အကုန်လုံးကချုပ်သွားတာပဲဒါပြည့်နဲ့ဒေသနာကအနုလောမဒေသနာတော်ကိုနီးမိပြီးတော့အကုန်လုံးဘုရားရှင်က ချုပ်စဉ်ကိုဟောထားတာပဲဒါတစ်ခုပြီးမှတစ်ခုချုပ်ထားတော့မဟုတ်ဘူးအဝိဇ္ဇာချုပ်လိုက်တာနဲ့အလုံးတဏှာဥပါဒံချုပ်တယ်ချုပ်တာနဲ့သင်္ခါရကံကြီးချုပ်တယ်သင်္ခါရကံချုပ်တာနဲ့နောက်တာခန္ဓာ၅ပါးတွေပရိနိဗ္ဗာန်သုတိနောက်ထပ်မဖြစ်နိုင်တဲ့ခန္ဓာ